2021ခုနှစ်ဧပြီလ9ရက်တောက်ကြနေ့ဆန်ဖရန်စစ္စကိုဘေးရီးယားမှာရှိတဲ့ထေရဝါဒဓမ္မကပ္ပဌာန်းလမ်းစဉ်အပိုင်း124ပြိဿသမုပ္ပါဒ်ရားတော်မနေ့ကဘုန်းကြီးတို့အတိတ်ကြောင်း၅ပါးပြောခဲ့တော့ပေါ့နော်။ဘုရင်ကြောင်းကတော့ဝိဇာနဲ့သင်္ခါရပဲ။ဒါပေမဲ့လို့အဲ့ဒါတွေကတခုတခုဖြစ်လာဆက်သွယ်နေတယ်။ဝိဇာဖြစ်ရင်တဏှာဥပါဒဖြစ်တော့ သင်္ခါရဖြင့်ကမ္မဘဝဖြစ်တယ်ဒါကြောင့်မို့အတိတ်ကြောင့်၅ပါးဆိုဘုန်းကြီးတို့မနေ့ကပြောခဲ့ပါတယ်ပြီးရကဒါတွေထပ်ထပ်ထပ်ထပ်ပြောအောင်ပါပေါ့အဲ့ဒီထဲမှာအတိတ်ကြောင့်၅ပါးမှာဘုရင်ကြောင့်ကဝိသနာသင်္ခါရတဏှာဥပါဒံကမ္မဘဝဒါအကုန်လုံးအတိတ်ကြောင့်၅ပါးပေါ့အဲ့ဒီထဲမှာတခါဝိဇာတဏှာဥပါဒံဒါရောကိလေသာဟုတ် သင်္ခါရနဲ့ကာမဘဝကြတော့ကာမဘဝအဲ့တော့ဒီမှာကဘုန်းကြီးတို့ခွဲစရာလို့ကိုယ်ကိုယ်ပြပြသိဖို့လိုတာပေါ့နော်ဟိုဤစာသင်္ခါရသင်္ခါရလည်းပါနေတယ်နောက်ကကာမဘဝသင်္ခါရဆိုတာလေစိတ်စိတ်နာကံနေပြောနေကံဘဝလည်းဒီလိုပြောနေတော့ဘယ်လိုခွဲယူမလဲဒါလေးထပ်ပြောပါမယ်မနေ့ကဘုန်းကြီးတို့ ကြမ်းများမြင်ထကရာသုံးနည်းခွဲပြောတာပြောတယ်ဒါထပ်ပြောမယ်နောက်ဝိသုဒ္ဓိမခွဲခြားပြတာလေးအဲဒီကကိုကြိုက်တာမှတ်ထားပါထကရာသုံးနည်းခွဲပြတာကပထမနည်းကတော့ပါလေဆိုတော့ကိစ္စတစ်ခုပြုမယ်ဆိုရှေးအဖို့ကကြံစီအထုတ်တဲ့စေတနာတွေကိုသင်္ခါရခေါ်တယ်ပေါ့နောက်ဆုံးအပိဓာပြုလုပ်တဲ့စေတနာကိုကာမဘဝ နော်ဒီစေနာပဲထပ်ခွဲတာပဲစောစောမင်းကအမှုကစပြီးလုပ်တဲ့ရှေးဖို့မှာပြုလုပ်နေတယ်ရှေးဖို့ကြံစည်အားထုတ်တဲ့စေနာတွေကိုသင်္ခါရနောက်ဆုံးပိတ်အပိဒပြုလုပ်တဲ့စေနာကိုကာမဘဝလူလက်တန်းနဲ့ဆိုရတော့ဗျာဘုန်းကြီးတို့လူစရာပစ္စည်းတွေရှာဖွေရှာရှာဖွေတယ်မလူမီရှေးဖို့မှာဖြစ်တဲ့စေတနာမှန်များဟာဗာလေသင်္ခါရ လှူလိုက်တယ်ဘုန်းကြီးတစ်ပါးလက်ထက်ထည့်ပြီးလှူလိုက်တယ်ဆိုပါလေကာမဘဝကံအခုဘုန်းကြီးတရားသင်တာဆိုတော့ဘုန်းကြီးတရားမဟုတ်ခင်ကဒီတရားသင်တာမတိုင်ခင်ကစာကြည့်ရလို့ပြင်တာဆင်တာဒါတွေကသင်္ခါရပေါ့အခုလိုသင်ကြားနေပြီပို့ချနေပြီဆိုရင်တော့ဒါတော့ကမ္မဘဝလို့ခွဲလို့ရတယ်ဒါကုသိုလ်ကံပိုင်းလေအကုသိုလ်ကံပိုင်းမှာလည်းဘုန်းကြီးတို့လုပ်လို့ရတော့ တတ်မယ်ဖြတ်မယ်ခိုးမယ်လူမယ်ဒါမျိုးပဲအဲ့ဒီမလောက်ခင်မှာမတတ်ခင်မှာလက်နဲ့တွေရှာဖွေတာတို့စီမံတာတို့ခိုးဖို့ရစီမံတာတို့တိုင်မင်တာတို့စာရည်ရှေ့ဖို့မှာဖြစ်နေတဲ့ဟာတွေကဖြစ်နေတဲ့စေတနာမှန်သမျှဟာတခါတာတတ်တယ်ဆိုတတ်နေတော့မှဖြစ်တဲ့စေနာခိုးနေတော့ခိုးနေတဲ့စေတနာခိုးနေတော့မှဖြစ်တဲ့စေတနာဟာဒါကမ္မဘဝ ဒီတော့ပထမနီးနေတယ်ဒီလိုမှဒါလည်းလွယ်ပါတယ်မှားတာနောက်ဒုတိယနီးတက္ကရာခွဲပြပြန်ဒုတိယနီးကြတော့ကုသကံလှုပ်လို့အကုသကံလှုပ်လို့တော့ဇောခုနှစ်ကြိမ်စောပါတယ်ကုသိုလ်လှုပ်ရင်ကုသိုလ်ဇောခုနှစ်ကြိမ်ပေါ့အကုသိုလ်လှုပ်ရင်အကုသိုလ်ဇောခုနှစ်ကြိမ်အဲ့ဒီဇောခုနှစ်ကြိမ်မှာရှေဇော6ကျင်ဆိုပထမဇောကနေတတ္တဆထဇောထီအောင်အဲ့ဒါကသင်္ခါရ နောက်ဆုံးဇောကိုကာမဘဝဇောခုနှစ်ချိန်ဆိုရင်ရှေ့ဇော6ချိန်ကိုဗာလေသင်္ခါရနောက်ဆုံးဇောကိုကာမဘဝဒါလေးလည်းမှတ်တာနော်ဒါဒီပရိစ္ဆသမုပ္ပါပိုင်းမှာじゃဒါတွေကထပ်ထပ်ထပ်ထပ်ပြောနေရောတက်တယ်တတိယနေ့တတိယနေ့じゃဗာလဲဆိုစေတနာကိုကာမဘဝစေတနာဆိုဘယ်တော့မှသူတခုလည်းဖြစ်တော်မူကြံတဲ့ စိတ်စေတသိက်တရားတွေပါတော့စေနာနဲ့တူဖြစ်တဲ့တရားတွေပေါ့ဗျာအဲ့ဒါတွေသင်္ခါရလို့ခေါ်တယ်ဒါကတော့ကာမောဒရာကုသိုလ်တို့အကုသိုလ်ကံတို့ခွဲတဲ့နေရာဒီသုံးနည်းလုံးရှင်းတယ်ဘုန်းကြီးတို့ဒီရူပကုသိုလ်တို့အရူပကုသိုလ်တို့ကြတော့ဒီတတ္တိယနည်းနဲ့ပြောမှရှင်းတယ်ဆိုရင်ကြောင်းဒီလိုပြောကြတော့ဆရာသမားများနည်းရတော့ဘုန်းကြီးတို့ အာရှင်များတွေအမှတ်သားတွေကများလိုက်တာလုံရင်ချင်းကြုတ်တွေကြဘယ်လိုမှိုင်ကောင်းမလဲကုသိုလ်လောက်တာဖြစ်ဖြစ်အကုသိုလ်လောက်တာဖြစ်ဖြစ်ရှေ့ဖို့ကပြုလုပ်မှုမှန်သမျှပါလေသင်္ခါရနောက်ဆုံးပြုလုပ်မှုဟာကမ္မဘဝဒီလိုမှတ်တော့ဒါတော့ဘုန်းကြီးတို့ထက္ကရာလာတဲ့ဤတွေကိုရှင်းပြတာပါဝိသုရိမတ်မှာじゃသူကတမျိုးပြောပြတယ်နော်သူပြောပုံလေးကလည်းမစိုးပါဘူး ဒါလည်းမှတ်သားစရာကောင်းအသင်တယ်ဆိုတာတော့ဘုန်းကြီးတို့ဤမျိုးစုံ ဖွင့်ထားတာတွေပြောရတာပေါ့နော်ဝိသုရိမေကြတော့ဝိသုရိမေဒုတိယဟုသာမဏေ189မှာပေါ့သင်္ခါရကြောင့်ပရိသန်နေဝိညာဉ်ဖြစ်ပုံကိုပြတဲ့နေရာမှာတေဂဏိကာလမှာဘာတွေပေါ်လာလဲကံနမိတ်တို့ကမ္မနမိတ်တို့ ခတိနမိတ်အဲဒီနမိတ်သုံးမျိုးတစ်မျိုးမျိုးပေါ်တာပေါ့ဗျာ အဲ့ဒီနမိတ်သုံးမျိုးအာယုံပြုပြီးတဲ့ဇောတွေဒီဇောတွေကနေပြီးတော့မရဏတဏ္ဍဇောဆောပြီးတော့ဘဝအသက်ကိုလျှောက်စီတော့ဒီနမိတ်ကိုအာယုံပြုတယ်ဒီဇောဆောပြီးသိတယ်ပေါ့ဗျာအဲ့တော့ကုသကံအကုသကံပြုလုပ်အရင်ပေါ့လေကုသကံတို့အကုသကံတို့ပြုလုပ်ခြင်းကဖြစ်တဲ့စေတနာတွေကကမ္မဘဝ ပေဂာနိကာလမှာဖြစ်တဲ့ဇောရိယသင်္ခါရသူကလို့ဇောကမသိမီကာလမှာဖြစ်ခဲ့တဲ့ကုသကံနေလုံးမယ်အကုသကံနေလုံးမယ်ဒါကိုကမ္မဘဝဝိသုရိမခွဲလို့ရင်သေဂာနိကာလမှာဟောဇောသေဂာနိကာလဇော၅ချိန်ဇောတယ်အဲ့ဒီသေဂာနိကာလမှာဖြစ်တဲ့ဇော၅ချိန်ဒီဇော၅ချိန်ကဘယ်မှာအယုံပြုလဲဆိုခုနကိုသွားမယ်ကံကမ္မနမိကံနမိကမ္မနမိဂတိနမိ ကိုဖြစ်မဲ့ဘုံဘဝရနမိတ်တွေထင်ပြီးတော့ဆုံးတာတော့အဲ့ဒီဒေဂာနိကာလမှာ ဖြစ်တဲ့ဇောတွေကိုဝိတုရိပကတေခါလာလို့ခွဲပါတဲ့ဒီလိုပြောတယ်ပေါ့နော်ဒီတော့အတိတ်အကြောင်းတရားခုန၅ပါးဒီအကျိတ်အတိတ်တရားအကြောင်းတရား၅ပါးကြောင့်မို့တနည်းအားဖြင့်ခုနကိလေသာကိုကာမဝုခေါ်တဲ့အတိတ်အကြောင်းတရား၅ပါး ကိလေသာကိုကာမဝိကခုနဘုန်းကြီးတို့ပြောခဲ့ပြီအဲ့ဒီကိလေသာကိုဆိုတာဘာလဲအဝိဇ္ဇာတဏဥပါဒံဒါတွေကကိလေသာကိုကံသင်္ခါရနဲ့ကံမဘဝကိုတော့ကံမဝတ်ပေါ့ဗျာနော်ဝိဇ္ဇာတဏဥပါဒံဒါပါလေအဲကိလေသာကိုသင်္ခါရနဲ့ကံမဘဝဒီနှစ်ခုကတော့ကိလေသာကိုနော်အဲ့လိုမျိုးကိုယ်ရထားတယ် အဲ့မှာလည်းဒီမှာမိုးဆရာတွေဆက်ဝိုင်းမှာလည်းပါပါတယ်နော်ကိလေသာဝုတို့ကာမဝုတို့အဲတော့ဝိဇာတဏှာဥပါဒံကာမဝုအဲကိလေသာဝုသင်္ခါရနဲ့ကာမဘဝကာမဝုဒီလိုမှတ်တာအဲတော့အတိတ်ကြောင့်တရားတွေကြောင့်မို့ပစ္စုပန်တရားအကျိုးတရားဖြစ်ပေါ်လာတယ်ဆိုဘယ်လိုဖြစ်ပေါ်လာလဲဆိုခုနကိလေသာဝုတွေကာမဝုတွေခေါ်တဲ့အကျိတ်အတိတ်ကြောင့်အကျိတ်အတိတ်တရားအကျိတ် အတိတ်ကဖြစ်ပေါ်လာတဲ့အကြောင်းတရား၅ပါးကြောင့်မို့ပစ္စုပန်ဘဝမှာပဋိသန္ဓေဟာစတယ်ဝိဘဝိညာဉ်စိတ်တွေဖြစ်လာတယ်ဒီဘက်မှာဝိညာဉ်နော်ဒီဝိညာဉ်လေးစိတ်ကရှေးဘဝသေးတယ်သေပြီးဒီဘက်ဘဝဖြစ်တာပရမသောစိတ်ကိုပဋိသန္ဓေဝိညာဉ်စိတ်နော်သူကနှမျိုးခွဲတယ်ပါဗျာပဋိသန္ဓေပိုင်းဗုဒ္ဓဘိုင်းဆိုတာနှမျိုးပေါ့အဖြစ်စဉ်ကတော့မိဝမ်းနေမှာပဋိသန္ဓေတည်ကြရတာပေါ့ ဟိုဘဝသိတယ်သိပြီးတော့ဒီဘဝရောက်လာတယ်နော်ဟိုဘဝဖြစ်တဲ့ယုံနာအဲ့ဘဝမှာမချုပ်သွားတယ်ရင်ဘဝဒီဘဝပါမလားဒါပေမဲ့အစွမ်းတတ္တိအကြောင်းတတ္တိအနေနဲ့ဒီဘက်ဝိညာဉ်အနေနဲ့ဖြစ်တာပေါ့နော်ဆေယောက်ဘက်ကိုကြည့်လိုက်ဒါပရမဆေယအရိဝေဆေယောက်ဘက်ကြီးတိုင်းအဲ့တော့ဒီကံပေါ့ဗျာအဲ့ဒီနောက်ဆုံးပြုခဲ့တဲ့ ကံပေါ့ကံကလည်းခုနကံနမိတ်တွေထင်နမိတ်တွေကနေပြီးထင်ပြီးစောစောစောစောတော့သိပေါ့ဗျာအရင်ဘဝသုတိအရင်ဘဝသုတိအရင်ဘဝမှာပဲချုပ်ပြောက်တာဒီဘက်ဘဝမပါမလားဒီဘက်ဘဝမှာအသစ်ဖြစ်တယ်ပရိသန်နဲ့စိတ်ဖြစ်တယ်နော်ဒါပေမဲ့လို့သူ့အလိုလိုဖြစ်တာလားမဟုတ်ဘူးအကြောင်းနဲ့အတိတ်ဘဝကံစွမ်းတတ္တိအကြောင်းကိုဒီဘက်မှာပရိသန်နဲ့ဝိညာဉ်စိတ်ရှေ့ကအကြောင်းမရှိဒီပရိသန်နဲ့ဝိညာဉ်စိတ်ကမဖြစ်ဘူးနော်ဒါကြောင့်မို့ ရှိဘဝဘာလာတယ်လို့ယူဆရင်ဘာဖြစ်မလဲရှိဘဝဟာပဲဆိုလို့ရှင်ဒါရတတ္တရာဒိဋ္ဌိဖြစ်တာဟုတ်ဟောရှိဘဝနဲ့ဖြစ်တာဘို့ဒီဘဝသူ့အတူဖြစ်တာပဲအကြောင်းမဲ့တတ္တရာဖြစ်တာပဲဆိုရင်လည်းဒီပဋိသန္ဓေဝိညာဉ်စီရလို့ယူဆိုင်တဲ့ဥစ္စာဒိဋ္ဌိဖြစ်တာပေါ့နော်အဲ့ဒါမျိုးလည်းမဖြစ်အောင်အဲ့တော့အကြောင်းအကျိုးတော့မကင်းဘူးပေါ့ဗျာရှိဘဝအတိတ်အကြောင်းကြောင့်မို့အတိတ်ကံအစွမ်းတတ္တိကြောင့်မို့ဒီဘက်မှာပဋိသန္ဓေဝိညာဉ်စီလေးဖြစ်တယ်ဒီလိုပြောတယ်ပေါ့ အဲဒီပရိသဏိစေဝိညာဉ်စိတ်လေးဖြစ်လာပြီဆိုရင်ပရိသဏဝိညာဉ်စိတ်ဖြစ်တယ်ပရိသဏိဝိညာဉ်စိတ်ဆိုတာကဘုန်းကြီးတို့အဲ့ဒီစိတ်နဲ့တူသူတစ်ခုနဲ့ဖြစ်တာမဟုတ်ဘူးဗျာနောက်ကဝိညာဉ်နံယုတ်အဲ့ဒါဒီမှာတော့ဟိုဝိညာဉ်ဝိညာဉ်နဲ့ပြဇာနာမတို့ကဒီလိုခွဲပြတကယ်တော့じゃအဲ့ဒီဟာတွေကတပြိုင်တည်းဖြစ်တာပရိသဏိစိတ်လေးရယ်ပရိသဏိစိတ်ရယ်ပြီးတော့စေတသိက်တွေပေါ့နော်စေတသိက်တဲ့နာနေပဲအဲ့ဒါအတူတူဖြစ်တာပဲ အဲ့ဒီမှာအတူတူရုပ်တွေပါလာတယ်ပရိသတ်နေတီလာရင်ဘုန်းကြီးတို့ကာမဘုံမှာဆိုရင်တော့ကလစီ၃ခုပေါ့ဒါကလစီ၃ခုပါလာတယ်ဘာဝတ္တကဝုဒ္ဓတ္တရာဝုဒ္ဓတ္တအဝုဒ္ဓတ္တကကလဒါမျိုးပေါ့ဒီရုပ်30တိတ်တိတ်လေးပဲအဲ့ဒီရုပ်30ကလည်းဒီထရာနီးတွေမျိုးမျိုးခွဲကြတော့ပေါ့နော်တချို့ကလည်းဒီရင်ငယ်တောက်လောက်ရေတစ်ပေါက်လောက်အဲ့ဒီတဲ့သေးတာမျိုးမျိုးမျိုးခွဲပြတယ်ပေါ့ဗျာဒီထရာနီးဒီကနီးတွေ ဆံများထိတ်ကအေကြီးပေါက်လောက်စီကြီးပေါက်လောက်အရာဆံများတွေအစိတ်အပြအပြထိတ်ဆံများထိတ်မြောက်ကျွန်းတွေကဆံများထိတ်နော်ဇာမရီရဲ့ဆံများထိတ်အစာကြီးလိုပေါ့လေသိသိလေးပေါ့လေအဲပရိသန်တွေစိတ်နဲ့အတူပရိသန်စိတ်စေတသိက်အဲ့ဒီရုပ်30ပေါ့တိတိလေးအရာနေစာဖြည်းဖြည်းဖြည်းဖြည်းတည်လာပရိသန်တွေစိတ်ရဥပခဏမှာပဲဘုန်းကြီးတို့ကပရိသန်တွေအခါလို့ခေါ်တယ် အဲ့ရနေဒီပဲထီပင်အဲ့ရနေမသိမချင်းပေါ့ဗျာဖြစ်လာတာဒီဟာဒါဘုဒ္ဓခပဲနော်အဲ့ရနေပြီးပြီးခန္ဓာကိုယ်ကြီးထွာလာပြီးတော့မိုးဖွာလာတာပေါ့ကြီးထွာလာပြီးရုပ်တွေဆင်းဆင်းဖြစ်မယ်ဒါတော့ဆောင်းနေပုံသိတာပေါ့ဖြည်းဖြည်းချင်းရုပ်တွေဖြစ်လာမယ်မျက်စိနားလျာကိုယ်စိတ်တွေဖြစ်လာမယ်ဝမ်းတွေမှာပဲအဲ့လိုတွေဖြစ်လာတာအဲ့ဒါမျိုးပြောပါတယ်အဲ့ဒီကနေပြီးတော့ဘုန်းကြီးတို့ဘာဖြစ်လာလဲတာလိုင်းနာဖတ်တဝိနာ အတွင်းထဲမှာပဲမျက်စိနားလျာကိုယ်စိတ်ဖြည်းဖြည်းချင်းနဲ့ဖြစ်ပေါ်လာတာအဲ့ဒါပြောဒါပရိသန်ဒီဝမ်းထဲမှာပဲမိဝမ်းထဲမှာပဲရှိတော့မယ်အဲ့ဒီကနေထွက်လာပြီးတဲ့အခါမိဝမ်းထဲကနေမွေးဖွားလာပြီဆိုတော့ဘာဖြစ်လဲဒီသလာယရဏမှာနှမျိုးခွဲတယ်ပေါ့ဗျာအတွင်းအာယနာရှိတယ်ပြင်အာယနာရှိတယ်ဘုန်းကြီးတို့ခန္ဓာကိုယ်မှာရှိတဲ့အာယနာတွေကြောင့်မျက်စိနားလျာကိုယ်စိတ်ဒါတော့သလာယနာအတွင်းအာယနာခန္ဓာကိုယ်မှာတီးနေတဲ့အာယနာ ဒါမျိုးပြောတယ်ဒါမွေးခန္ဓာကိုယ်ပရိသန်တွေတည်တွေကပေါ်လာတယ်ပြီးတော့အပြင်ရောက်တာနဲ့တပြိုင်နက်အစ္ဆဒိကယနာပြီးတော့ဘေးဒါယနာမျက်စိကရှိလာတော့ဘေးကဗာလဲအဆင်းကလည်းမြင်ရတာပေါ့ဗျာမျက်စိရှိတော့အဆင်းအာယုံလည်းရှိတော့ဒီနှစ်ခုပေါင်းစုပြီးတော့ဘေးဒါယနာပြင်ပအာယုံ6ပါးကိုဘေးဒါယနာခေါ်တယ်တာလာယနာနော်တာလာယနာမှာ ပရမကိုယ်ခန္ဓာကိုယ်မှာရှိတာရင်မှတ်မယ်ဣဇတိကယနာကြောင့်မျက်စိနာလျာကိုယ်စိတ်ဓာတ်ခန္ဓာကိုယ်ရဲ့အတွင်းတဏ္ဍာမှာရှိလို့ဣဇတိကယနာ6ပါးကိုယ်မွေးလာပြီခန္ဓာကိုယ်ရဲ့ကတော့ဘုန်းကြီးတို့မျက်စိနာလျာကိုယ်စိတ်တွေပြည့်စုံလာမွေးဖွားလာမွေးဖွားလာနေပါဖြစ်လာလဲမြင်လာပြီမြင်လာလို့မျက်စိရှိတော့မြင်မှာပဲမျက်စိကွယ်နေတော့ဘယ်မြင်မလဲမျက်စိ ပါလာမျက်စိနဲ့ပတ်သက်ပါလေမြင်အဆင်းမြင်ရမယ်နားနဲ့ပတ်သက်ပြီးတန်ကြားမယ်နားပါလာတန်ကြားမှာပေါ့ဗျာနော်နှာခေါင်းရှိတော့အနံ့ရှုမိမယ်ပါးစပ်ရှိတော့ရှားပါလာတော့ဟိုစားစရာအမီနိုတွေတုံးတာလို့ပါတော့ဒါမျိုးတွေပေါ့ဖြစ်လာပြီအတွေ့အထိတွေနော်ကြံတွေးစရာတွေဒါမျိုးတွေဖြစ်လာတယ်အဲတော့အာယနာကအတွေ့အာယနာရှိတယ်ပြင်အာယနာရှိတယ်ခန္ဓာကိုယ်မှာရှိတဲ့အာယနာတွေကိုအတွေ့အာယနာ အခုဆရာတော်ကြီးတို့ကြတာအခန္ဓာလို့ခေါ်ပါတယ်အပြင်ဘက်ကအာရဏ6ပါးဗိဓာယနာ6ပါးကိုတော့အတိုက်တာအဲ့ဒီနှစ်ခုပေါင်းစုံလာဒီလိုကြီးတိုက်တာတော့ဟုတ်ပါဘူးအကြောင်းတိုင်းပေါင်းစုံလာလို့တိုက်ဆိုင်မိလာတဲ့အခါမှာဖြစ်တဲ့သဘောမျိုးလေးပြောတယ်အဲ့ဒီမှာပြိဿသမုပ္ပတရားကြတော့ဒီလောက်တင်သာလာနာနေပြီးတော့ခုနကဒါရ6ပါးသုံးဖို့အာရဏခန္ဓာကိုယ်မှာရှိတဲ့အာရဏ6ပါးပြီးတော့ဗိဓာယနာ6ပါးဒီမှာပါမလာဘူး ဗေဒနာ6ပါးနဲ့အတွေ့အာရဏနဲ့ပြာနာပေါင်းစုံလာတဲ့ခါကျငါဝိညာဉ်6ပါးပေါ့ခန္ဓာကိုယ်မှာရှိတဲ့အာရဏ6ပါးကိုအတွေ့အာရဏ6ပါးပြင်ဘက်မှာရှိတဲ့အာရုံ6ပါးကိုပြင်ဘက်ဗေဒနာ6ပါးပေါ့အဲတော့အတွင်ခန္ဓာကိုယ်မှာရှိနေတာကိုအခန္ဓာလို့ခေါ်တယ်ပြင်ဘက်ကအာရုံ6ပါးကိုဗေဒနာ6ပါးကိုအတိုက်တလို့ခေါ်တယ်အဲ့ဒီအခန္ဓာနဲ့အတိုက်တပေါင်းစုံတယ်မျက်စိနဲ့ အစင်းနဲ့ပေါ့ဗျာဘုန်းကြီးခုဘုန်းကြီးယောကိုကြည်နေတယ်ဆိုမျက်စိနဲ့ဆင်းယူပေါင်းပေါင်းဆုံလာတဲ့အခါကျတော့ဗာတယ်မြင်သိစိတ်ဗျာဟောဒါဆရာတော်ဂေါတိတာပုံပဲမြင်သိစိတ်လေးဖြစ်လာအဲမျိုးခုနပြိဿသမုပ္ပါဆဝိုင်းမဲ့တင်တာကိုကြည့်အဲ့ဒီကိုဆဝိုင်းမဲ့ပြောချင်တာအဲ့ဒီမှာဒါကဘုန်းကြီးတို့ကအဲ့ဒီဟာတွေကိုကြိုပြီးတော့သိထားမယ်ဒီထဲမှာကြာအဲ့ဒါကိုပြောမသွားဘူးနော် အဲ့ဒါကြောင့်ဘုန်းကြီးတို့ကဒီဆသကတုတ်တွေပါလေးလာတာဒါလုံးလုံးကူကူပဲမှတ်လို့ရတယ်အဲ့ဒီမှာအဲ့ဒီအာယု6ပါးဒီမှာပရိသတ်တို့ဘာမှပြောမသွားဘူးနောက်ဝိညာဉ်6ပါးဒီမှာပြောမသွားဘူးနော်တကယ်တမ်းဖြစ်နေတာကတော့အတွေ့အာရုံ6ပါးနဲ့အပြင်အာရုံ6ပါးခန္ဓာနဲ့တိုက်တာပေါင်းစုံတယ်နောက်ကအပွင့်တပုံမဟုတ်ဆရာတို့ရလို့သုံးတယ်အဲ့ဒီနောက်ကအပွင့်တအစင်းနဲ့ မျက်စိနဲ့တိုက်ဆိုင်လာတဲ့အခါကျနောက်ကမြင်သိစိတ်ဖြစ်တယ်ဒါပွင့်တတ်နော်အဲ့ဒီမြင်သိစိတ်ဖြစ်တဲ့အချိန်မှာဒီအသုံးမျိုးပေါ့ဗျာတိဏ္ဏတေဂတိဖတ်တော်ဆိုတာကမျက်စိရဲ့အဆင်းရဲ့မြင်သိစိတ်ဒီသုံးမျိုးပေါင်းစုံတဲ့အချိန်ဖတ်တာဒီမှာကြော်ပြောတာဖတ်တာအတန်ရဲ့ဘုန်းကြီးတန်နားထောင်ကြဘုန်းကြီးတန်ရဲ့ကိုကလည်းနားကလည်းကောင်းနေမယ်ဒီတန်ရဲ့နားပေါင်းဆိုကြားသိစိတ်တွေဖြစ်တယ်နော် အဲ့ဒီဈာတိစိတ်လေးကိုသုံးမျိုးပေါင်းစင်တော့ကသောတာတဖတ်တာဒီလိုသုံးသွားတယ်ပြိဿသမုပ္ပါဘုန်းကြီးတို့ဒီဆဆကတုတ်တန်တရားကိုနားလည်ထားဖို့ကောင်းတယ်နော်အဲ့မှာဗြဟ္မအတွင်းအာယနာ6ပါးသကုဒီမှာတော့ဓာရ6ပါးဆဆကသုံးတယ်အာယနာနဲ့အတူတူပဲဓာရ6ပါးအာယနာ6ပါးအတွင်းအာယနာခန္ဓာကိုယ်မှာရှိတာကိုအတွင်းအာယနာ6ပါးလို့သုံးမယ်ပြင်မကအာယု6ပါးကို အပြင်ဘက်မှာရှိတဲ့ဘေးဒါယနာ6ပါးပေါ့အဲ့ဒီနှစ်ခုပေါင်းစုံတိုက်ဆိုင်မိတာတကဝိညာဉ်6ပါးအဝိညာဉ်6ပါးဖြစ်တယ်ဒီတော့မျက်စိနဲ့ဆင်းပေါင်းစုံတဲ့မြင်သိစိတ်ဖြစ်မယ်အဲ့ဒီသုံးမျိုးပေါင်းစုံတဲ့ချိန်မှာသက္ခုတံဖတ်တပရိသတ်သမုပ္ပါအဲ့ဒီအောင်ကြော်ပြောသွားတယ်ဘုန်းကြီးတို့ဒီသစ္စကသုတ်တံလို့ဆိုရင်ဟိုမှာပရိသတ်သမုပ္ပါမှာတလာယနာဒါပဲပြောသွားတယ်ဓာရနဲ့ဝိညာဉ်ကြော်သွားတယ်ပေါ့ထားခဲ့တယ်ပေါ့ ဒါသူညာလိုက်ပေါ့ဗျာနော်ဖတ်တာသွားထင်ရှားလို့ဖတ်တာကြော်ပြောတယ်နောက်အတန်နဲ့နာပေါင်းစုံတိုက်ဆိုင်တယ်တိတ်ဝေးလို့နဲ့ပဲကြားမလဲဗျာတိတ်ကလို့နဲ့နားတွေဥသွားမှာပေါ့ဘသူတန်ပဲသိနိုင်အလောတော်အကြောင်းတိုက်ဆိုင်ပေါင်းစုံလာတဲ့ခါမှာဇာတိစိတ်ဖြစ်တဲ့နာရဲ့အတန်ရဲ့ဇာတိစိတ်ဒီသုံးမျိုးပေါင်းစုံတိုက်ဆိုင်ဖြစ်လာတဲ့ချိန်မှာသောတာတန်ဖတ်တာနားထဲမှာ အတန်လေးတွေးထိမှုတွေဖြစ်လာတယ်ပြီးတော့ကိုယ်နှာခေါင်းကလည်းနှာခေါင်းကြည်ယောကလည်းရှိရမယ်အနံ့ကလည်းရှိရမယ်ဒီနှစ်ခုပေါင်းစုံတိုက်စားအနံ့သိစိတ်ဖြစ်တယ်အဲ့ဒီသုံးမျိုးဒိဏံတဂတိဖတ်တော်အဲ့ဒီအနံ့ကိုတွေးထိတဲ့ဖတ်တာခန္ဓာတာဖတ်တာကိုယ်မှာရှားအကြည်ဓာတ်ကလည်းကောင်းမယ်စားစရာအရသာလည်းရှိမယ်စားမယ်အဲစားသိစိတ်တွေဖြစ်တယ်ဒီသုံးမျိုးပေါင်းဆိုရင်ဇေဝတံဖတ်တာနော် ရှာမှာအတွေ့အထိတွေဖြစ်တယ်။ဆိုင်ဆိုင်တဲ့ပူရင်ပူတဲ့ချင်းချင်းနဲ့ဆိုင်လို့အတွေ့အထိတွေတွေ့ထိနောက်ခန္ဓာကိုယ်အကြည်ယောဂလည်းဒီခန္ဓာကိုယ်မှာလည်းကြည်ယောဂကြည်ယောဂလည်းကောင်းနေရမယ်နော်ထိရင်ထိမှန်ပြရမယ်အဲ့ဒါကိုဘုရားဘာရောတွေ့အထိတစ်ခုခုနဲ့လာထိမယ်ပေါ့ထင်ရှားတဲ့ထိတာတစ်ခုထိလိုက်ရင်နောက်ကအတွေ့အထိတွေ့ထိသိတဲ့စိတ်ဖြစ်တယ်အဲ့ဒီသုံးမျိုးပေါင်းဆိုရင်ကာယတ္တဖတ်တာ အောက်ကလည်းနည်းနည်းနောက်ဆုံးအချက်လေးလည်းနည်းနည်းသိခက်တယ်နော်ဘဝင်မနောဓာရဘဝင်ဒီဘဝင်စိတ်ကဘယ်မှာဖြစ်လဲဆိုနှလုံးသားဟာရယဥတုယုတ်ပေါ်မှာဖြစ်တယ်ဒါလက်တစ်ဖက်လောက်ရှိတဲ့သွေးပေါ်မှာမိတိဖြစ်တယ်အဲ့ဒီဟရိယဝတ္ထုယုတ်ပေါ်မှာဖြစ်တဲ့ဘဝင်စိတ်အကြည်ဘဝင်အကြည်လေးဘဝင်စိတ်လေးကိုကြံတွေးစရာအာရုံနဲ့ပေါင်းစုံတိုက်ဆိုင်ပြီးတဲ့အခါကျကြံတွေးစိတ်ဖြစ်တယ်ဒါကိုမနောတံဖတ်တာလို့ခေါ်တယ်နော်အဲ့ဒီ ဒီဟာကြပိုရှင်းတယ်တော့ခုနပရိစ္ဆသမုပ္ပါဒါတွေကိုရှင်တွဲကြည့်ပုံနာလေတယ်ပရမကြည့်လိုက်ဖတ်တာဖတ်တာကလည်း6မျိုးမျက်စိကြောင်းမျိုးဖြစ်တဲ့ဖတ်တာနားကိုကြောင်းမျိုးဖတ်တဲ့ဖတ်တာနှာခေါင်းကြောင်းမျိုးဖတ်တာသကုတံဖတ်တာသောတာတံဖတ်တာခန္ဓာတံဖတ်တာစေဝတမကာတံမနောတံဖတ်တာအဲ့လို6မျိုးပေါ့ပြီးတော့မှဖတ်တာပစ္စယဝေဒနာနော်ဒီမှာဟောတာဖတ်တာပစ္စယဝေဒနာဝေဒနာကြတော့ကြည်လိုက် ဖတ်တာဆိုအာယုံကိုတွေးထိပေးတဲ့သဘောလေးပဲအာယုံတွေးထိပေးလိုက်တဲ့ခါကျတော့ကောင်းတဲ့အာယုံတွေးထိပေးမယ်မကောင်းတဲ့အာယုံတွေးထိပေးမယ်တာမအာယုံတွေးထိပေးမယ်ဒီမှာဝေဒနာသုံးမျိုးကွဲထွက်လာမယ်ဒါပေမဲ့လို့ပရိစ္ဆသမုပ္ပါတော့ဖတ်တာပိစ္ဆဝေဒနာဒါတာမန်ပဲပြောတယ်နော်ဖတ်တာစေတသိက်အတွေ့အထိလေးကောင်းတဲ့အာယုံတွေးဖြစ်တွေးထိပြီးနောက်ကဒုက္ခဝေဒနာခံစားမှုဖြစ်မှာပဲ ကောင်းကောင်းမခံစားဘူးအော်ချမ်းသာတယ်ကောင်းတယ်မကောင်းတာအောင်တွေးဖြီးတွေးထိပေးလိုက်ရင်တော့ကဒုက္ခဝေဒနာမကောင်းတဲ့ခံစားမှုခံစားရမယ်နော်ကောင်းတာလည်းမဟုတ်ဆိုးတာလည်းတာမအာယုံမျိုးကိုတွေးထိပေးလိုက်မယ်ဆိုရင်ဒါဝေခဝေဒနာပဲဒီတော့ဖတ်တာတစ်ခုမှာဖတ်တာကနေသကုတံဖတ်တာပြေသောတာတံဖတ်တာပြေပြီဒီဖတ်တာကနေတွေးထိပေးတဲ့နောက်ကဝေဒနာတွေဟာ၃မျိုး၃မျိုးဖြစ်လာ ကောင်းတာတွေထိပေးမယ်မကောင်းတာတွေထိပေးမယ်တာမအာယုံတွေထိပေးမယ်ဝေဒနာ၃မျိုး၃မျိုးတွေဖြစ်လာအဲ့ဒီဝေဒနာ၃မျိုးကနေတဆင်းဘုန်းကြီးတို့ကတတိနဲ့ညာနဲ့မရှုတတ်ရင်နောက်ကတဏှာဖြစ်တယ်ပေါ့ဗျာဒီကိုမြင်ရတဲ့အာယုံမှာตายရမယ်ကြားတဲ့အတန်ကိုตายရမယ်တဏှာတွေဖြစ်တာပေါ့ ဒုက္ခဝေဒနာမှလည်းတဏှာဖြစ်မယ်ဒုက္ခဝေဒနာမှလည်းတဏှာဖြစ်မှာပေါ့ဗျာဝေဒနာအနေနဲ့ပြောဝေဒနာပြတဏှာဥပ္ပခဝေဒနာလည်းတဏှာဖြစ်မယ်ဖြစ်စဉ်ကတော့ဒီဟာလေးသိထားဖို့ပါပဲเนาะဟိုမှာပရိစ္ဆသမုပ္ပါတရားတွေကြတော့အဲ့ဒီလိုမဟုတ်ဘူးဟိုမှာဟောသွားတာကပါလေဒီသင်္ခါရပိစ္ဆဝိညာဏပရိတန်နေစိတ်မွေမွေเนาะပရိစ္ဆသမုပ္ပါဆရာကြီးပြန်ကြည့်မယ်เนาะအဲ့ဒီမှာသင်္ခါရပိစ္ဆဝိညာဏ သင်္ခါရတရားခုနတိတ်ကပြုခဲ့တဲ့သင်္ခါရကုသိုလ်ကံတွေပြုမယ်အကုသိုလ်ကံတွေပြုမယ်ဒီဘုန်းကြီးတို့ဒီဘဝရောက်လာတယ်ပေါ့ဒီဘဝရောက်လာတော့သင်္ခါရပြေကြောင်းရပဋိသန္ဓေတည်တယ်လို့ခေါ်တယ်လူဘဝရောက်ရင်လူဘဝပဋိသန္ဓေတည်တာပေါ့ဗျာနောက်ဘဝရောက်နောက်ဘဝနောက်ဘဝပဋိသန္ဓေတည်တယ်အဲ့ဒီပဋိသန္ဓေစိတ်ဝိညာဉ်စိတ်ဖြစ်ရင်ဘုန်းကြီးတို့ဘာဖြစ်လာလဲဆိုဒီမှာပဋိသန္ဓေစိတ်ဝိညာဉ်စိတ်ဖြစ်လာရင်သူနဲ့အတူဒီနံယုတ်ပေါ့ဗျာဒီနံယုတ်က စိတ်ဆိုတာဘယ်တော့မှသူတခုတည်းမဖြစ်ဒီပဋိသင်္စီကသူကတခုတည်းမဖြစ်ဘူးသူနဲ့တူဒီနာန်တွေကိုဖြစ်တာဒါမှမဟုတ်သူကတခါလေလေကြောင်းကျိုးအတူတူကဖြစ်တာကြောင်းကျိုးနောက်ကြသာသာတာပစ္စည်းကြလည်းတွေ့လိုက်ဒီမှာကြတော့ဟိုသီးသန့်ကြီးသူ့အကြောင်းကြောင့်ဒါသီးသန့်ဖြစ်တယ်လို့ဖြစ်တယ်ပရိစ္ဆသမုပ္ပါတရားတော့じゃဘာဟောတာလဲဝိညာဏပိစ္ဆနာမတုဝိညာဉ်အကြောင်းကြောင့်နာယုတ်ဖြစ်တယ်ဒီလိုဟောတကယ်တော့じゃဒီဒီနှစ်ခုကအတူတူဖြစ်တာပရိသန်နေစိတ်ရဲ့ နာမ်ဆိုတာစေစေတသိက်တွေကိုပြောတာအဲတော့ရုပ်ဆိုတာကဘာလဲပဋိသန္ဓေတူစိတ်နဲ့တူဖြစ်လာတဲ့ဟိုတနေ့ကပြောတယ်ရုပ်30ကလစီ3စီကလစီ3စီကိုဘုန်းကြီးတို့ရုပ်ဖိုင်ရုပ်သုံးတိတိလေးပဲခုနကရင်ဟိုရင်ငယ်တောက်လောက်ရုံရေတစ်ပေါက်လောက်သုံးဖို့ခုနကအဖျားထိတ်မှာစီတဲ့စီစီကွက်ထဲကအဖျားလေးထည့်လိုက်အဲ့ဒီအဖျားထိတ်မှာပါလာတဲ့ရေစီပေါက်လောက် ဒီတဲ့သေးချိန်ပါလဲဆံပြားအမြင်တော့ဆံပြားထိတ်မှဆံပြားလေးကိုဒီစီတဲ့အဲ့ဒီရေတစ်ပေါက်စီတစ်ပေါက်တော့ဟောတခါထပ်ခွဲပြန်တယ်အဲ့ဒီမြောက်ကျွန်းသူဆံပြားကဒီတဲ့ဘယ်နဲ့စိတ်လောက်သေးတယ်ရှစ်စိတ်လောက်သေးတယ်ဗာညာအဲ့ဒီတခါခုနကတရိษံအမွေရသိတဲ့တိတိမြင်မြင်လေးပေါ့ဗျာအဲ့ဒီဟေတော့ကလလရေကြီးခေါ်တယ်အဲ့ဒီရုပ်ကိုပြောတယ်အဲ့ဒီရုပ်ပေါင်း30ဒါလည်းရုပ်ပေါင်း30ဒါအတူတူကဖြစ်တာ အတူတူကပြည့်တဲ့ခါကျအားလုံးနားလည်အောင်ပြောရရင်ဒီဒီဟာတွေကဥပတိပင်ဖြစ်တည်ပြတ်ဒီလိုပဲဖြစ်တဲ့ခိုက်တန်လေးမှာပရိသန်ဒီအခါလို့ခေါ်တယ်ထီရနေစားပြီးဒီဒီမွေးဖွာလာသည့်တောင်ဒါတွေကိုပုတ္တိခါလို့ခေါ်တယ်အဲ့လိုမျိုးမှတ်တယ်နော်အဲ့တော့ဒီခုနကလလာရေကြီးကနေဖြည်းဖြည်းဖြည်းနောက်လာဘယ်နည်းကြံဘာဖြစ်တယ်ညာဖြစ်တယ်ဒါဆောင်းနေပို့သိတာပေါ့ဗျာနော်ကလလာရေကြီးတို့ အမြုပ်တို့ဒါတွေတို့ဘာညာနဲ့နောက်ခက်မငါရပေါ်ပေါ့အဲ့ရနေပြီးတော့မျက်စိနားလေးကကိုယ်စိတ်ပေါ်ပေါ့အဲ့ရခဏကတပြေးလေးကြီးထွာလာဒီတော့အဲ့မှာပြောစရာရှိတာကဒီပရိသန်တွေဒါဆဆချင်းဖြစ်စလေးကိုပြောတာနော်ဒီရုပ်30ဆိုတာကအဲ့ဒီတခါဥပခိုက်တာမှာဘာရုပ်တွေပေါ်ပြီးထိခိုက်တာမှာဘာရုပ်တွေပေါ်ပြီးအဲ့ဒီရုပ်တွေကလည်းဒီခန္ဓာကိုယ်တွင်းမှာရှိတော့မှပေါ်လာတယ် ပဋိသန္ဓေခိုက်တာမှာကိုယုတ်တွေပေါ်လာပြီအဲ့ဒီနောက်ပိုင်းမှာပထမဘဝင်အဲ့ဒီမှာစေတစာယုတ်တွေနောက်ဥဒစာယုတ်အာအဲ့ဒီလိုတဖြည်းဖြည်းနဲ့ယုတ်တွေကြီးထွက်ကြီးထွက်ကြီးထွက်လာတာခန္ဓာကိုယ်ကြီးလာတာပေါ့ဒီတောင်ဒါမိဝမ်းတွေမှာပဲနော်မွေးလာတယ်မွေးလာတဲ့ခါကျတော့ဒီမှာကိုကိုကမျက်စိနားလျာကိုစိတ်ကမိဝမ်းတွေရတယ်ပါလာမွေးလာပြီမွေးလာခုနစသကတုတ်တာနဲ့ပြောတဲ့ဒီနာမှာအဆက်ဆက်တွေပြတ်နေနော်တကယ်တမ်းကျတော့ ဒီအာရဏ6ပါးကနေပြီးဖတ်တာတွေးထိဖို့ဆိုတာတော်တော်လေးခက်တယ်စေတသိက်ဖတ်တာဖြစ်ဖို့ဆိုနော်ဘာလဲအာယုံနေရှိမှနော်အာယုံမရှိမနဲ့ဒီဒီမျက်စိမှာမြင်တာမဖြစ်ဘူးနော်ဖတ်တာမဖြစ်နိုင်အာယုံရှိမှဖတ်တာဖြစ်တယ်နော်ဒီဒီပြီးတော့အသိစိတ်ကလည်းဖြစ်မှနော်ဒါကြတော့မွေးလာမွေးဖွားတဲ့ချိန်ကာလကိုဆိုလိုတယ်အဲ့ဒါလေးမှတ်ထားမယ်နော်အဲ့ဒီအဲ့တော့ဖတ်တာဖတ်တာပြီးတော့ဝေဒနာ အဲ့တော့ပြောချင်တာကအတိတ်ကပြုခဲ့တဲ့ကံတွေကြောင့်ဘုန်းကြီးတို့ဒီပစ္စုပန်ဘဝမှာပြီးတော့ဗါလေဝိညာဉ်ပရိသဏိဝိညာဉ်ပြောတယ်နာယုတ်သလာယနာဖတ်တာဝေဒနာဆိုတဲ့ပစ္စုပန်အကျိုးတရားတွေတခါတည်းပါလာတယ်ပေါ့ဗျာအဲ့ဒီအကျိုးတရား၅ပါးဝိပါကဝတ်လို့ခေါ်တယ်ခုချိန်မှာကဇရာကွက်ပဲပြတယ်ဝိဝိပါကဝတ်လို့ခေါ်တယ် အဲ့မှာကြည်လိုက်နော်ဒီဒီဟာတွေကိုဘုန်းကြီးတို့ပရမကဒါကအတိတ်ဘဝကြတော့ကိလေသာဝဏကမ္မဝဒီဟာတွေကြတော့ဘုန်းကြီးတို့ဒီပိစုပန်နာယုတ်ဒါဒါတွေကအကျိုးတရားတွေပေါ့ဗျာဒီဒီဒီဝိညာဏယုတ်ဖတ်တာဝိညာဏသလိုင်နာဖတ်တာဝေဒနာကဝိပါကဝလို့ခေါ်တယ်နော်အဲ့တော့မှတ်တော့ဒီဒီအတိတ်ကပြုလုပ်ခဲ့တဲ့ကံတွေကြောင့်မို့ ကိလေသာကံတွေကြောင့်ပြုလုပ်တဲ့အကျိုးတရားဒါဒါပြစ္ဆုတ်ပံအကျိုးတရားပဲဒီလိုမှတ်ထားမယ်နော်အဲ့မှာဟိုနည်းနည်းလေးပြန်ပြောရရင်ဘုန်းကြီးတို့ကအတိတ်ဘဝတုန်းကဝိဇ္ဇာဖုံးလွှမ်းထားတယ်အမှားမှမသိမှန်မှမသိဒီလိုဖုံးကွယ်ထားခြင်းကြောင့်ဘာတွေလုပ်ခဲ့လဲအဲလိုကောင်းတဲ့ချမ်းသာတဲ့ထင်တဲ့ ကောင်းတဲ့ချမ်းသာထင်ပြီးတော့အကောင်းထင်တော့ตาရနှစ်သက်မှုတဏှာဖြစ်တယ်နော်မသိတော့တိုးချင်တာပေါ့ဗျာပြောချင်နော်ဒီတိတ်ဘွားကဟောလူဘွားရရင်ကောင်းပါပဲနတ်ဘွားကောင်းပါပဲဒီလိုမသိတော့အလိုမသိဘာတွေမသိရလဲအိုရာနာတာမသိတာပေါ့ဗျာဆင်းရဲဒုက္ခတွေမသိတယ်မသိတော့ကောင်းထင်ကောင်းထင်တော့လိုချင်တာပေါ့ကောင်းထင်တယ်ဆိုလို့တဏှာပဲလိုချင်တော့ဆွဲလန်းနေဆွဲလန်းတော့ဥပါဒါပေါ့ဥပါဒါနဲ့တဆင်းရကန့်နေပြုတ်လို့တော့ဟုတ်ဗျာ ကုသိုလ်ကံတွေပြုလုပ်မယ်အကုသိုလ်ကံတွေပြုလုပ်မယ်ခုနစပြုလုပ်ခါစားနေရှေ့ပိုင်းပြုလုပ်ခါသားတွေကိုသင်္ခါရနောက်ဆုံးအဆုံးသတ်ပြုလုပ်တာကာမဘဝပေါ့နော်အဲ့ရနေကံကံနမနွေခရီးနိမိတ်ထင်ဒီဘက်သေစုတိစုတိပြဒီဘက်ဘဝရောက်အဲ့လိုမျိုးပေါ့နော်ဒီဘက်ဘဝရောက်တော့ဘာတွေဖြစ်လာလဲဆိုတော့အတိတ်အကြောင်းကခုနကဒီမှာပြောတာမူရင်းကတော့ဝိဇာသင်္ခါရ ဝိဇာသင်္ခါတနာဥပါဒကာမဘဝဒီအတိတ်အကြောင်းတရား၅ပါးတွေကြောင့်မို့ဒီဘက်ဘဝပစ္စုပန်ဘဝမှာဗာရီတဲ့ဝိညာဉ်နာနဲ့ဥဒလိုင်းနာဖတ်တာဝေဒနာအဲဒီမှာမိဝမ်းတွေမှာတော့ဝိညာဉ်နာယုတ်ဒလိုင်းနာဘာယူနေမွေးဖွားလာတယ်မွေးဖွားလာကိုယ်မှာမျက်စိနားလျာကိုယ်စိတ်ကပါလာတော့အာယု6ပါးနဲ့တွေ့ဆုံပေါင်းစုံလာမယ်ပေါင်းစုံလာပြီးတဲ့အခါကျတော့ဝိညာဉ် ကြာသေးစေမြင်သေးစေဒါတွေဖြစ်မယ်အဲ့ဒီသုံးမျိုးပေါင်းစုံမှဒီဖတ်တာဖြစ်တာဗျဒီသလာနာဖတ်တာတမ်းမဖြစ်ဘူးတကယ်ဖြစ်စဉ်ဒီဖတ်တာအနေဝေဒနာတော့တမ်းဖြစ်တယ်ဒီဖတ်တာကောင်းတဲ့အောင်တွေတွေ့ထိပေးမဲ့ဒုက္ခဝေဒနာမကောင်းတဲ့အောင်တွေတွေ့ထိပေးမဲ့ဒုက္ခဝေဒနာကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်တမ်းမအောင်တွေ့ထိပေးဥပိ္ပခဒါဥပိ္ပခဝေဒနာဒီဝေဒနာတွေဖြစ်တယ်ဒါကိုပြောတာပေါ့ဗျဒီတော့အမှတ်ထားဝေရက အတိတ်အကြောင်းတရား၅ပါးကြောင့်မို့ဒီမှာပြစ္ဆုတ်ပံအကျိုးတရား၅ပါးပေါ်လာတယ်ဒီလိုမှတ်ထားဖို့ဗျာနော်အဲတော့ဒီမှာမှတ်ထားဖို့ရကဒီပဋိသန္ဓေစိတ်ဖြစ်လာရင်သူတခုလည်းမဖြစ်ဘူးနော်သူနဲ့အတူစေတသိက်တွေဖြစ်တော့နံလို့ခေါ်တယ်သူနဲ့အတူရုပ်တွေလည်းပါလာတယ်အဲဒီရုပ်တွေဖြည်းဖြည်းနဲ့ကြီးထွားလာတယ်ကြီးထွားလာ မျက်စိနားလျာကိုယ်စိတ်တွေခန္ဓာကိုယ်မှာမျက်စိနားလျာကိုယ်စိတ်ဒါတွေပြည့်စုံလာတလာရင်လားခေါ်တယ်နော် ဒါအတွင်းအာယနာပဲအဲ့ရနေပြီးတော့မွေးဖွားလာမွေးထားလာလာအာယုံ6ပါးနဲ့တွေ့မယ်အာယုံ6ပါးနဲ့တွေ့အောင်ဓာရနဲ့အာယုံတွေ့မယ်သုံးအာယနာအတွင်းအာယနာပြင်အာယနာနဲ့ပေါင်းစုံမိတဲ့ကံမှာဝိညာဉ်6ပါးဖြစ်မယ်ဒီသုံးမျိုးပေါင်းစုံတဲ့ချိန်မှာခွန်ကြီးတို့စေတသိက်အတွေ့အထိဖတ်တာဖြစ်တယ်လို့ဒီလိုမှတ်ထားပါဗျာအဲ့ဒီစေတသိက်အတွေ့အထိဖတ်တာတွေကလည်းကောင်းတဲ့အောင်တွေ့ထိပေးမယ်မကောင်းတဲ့အောင်တွေ့ထိပေးမယ်တာမအောင်တွေ့ထိပေးမယ်အဲ့ဒီခါကျဝေဒနာဖြစ်တယ် အဲ့တော့ဒီမှာဟုတ်လားဘုန်းကြီးတို့ပြန်ကြည့်လိုက်ကြအောင်ပြန်ကြည့်လိုက်တဲ့ခါကျဒီမှာပြိဿသမုပ္ပါတရားတွေကမှာကျတော့ပြဋ္ဌာန်းတဲ့ဒီအကျိုးတရားတွေပဲအဓိကထင်ရှားစေလိုတဲ့အတွက်ဒီမှာတစ်ခုစီတစ်ခုစီပြောတယ်သင်္ခါရပိစ္ဆဝိညာဏဝိညာဏပိစ္ဆနာမရူပနာမရူပသာလိုင်းနာသာလိုင်းနာပိစ္ဆဖတ်တော့ဖတ်တာပိစ္ဆဝေဒနာဒီလိုခေါ်ထားတယ်အသေးစိတ်ခွဲခြားဟောတယ်ဒါပေမဲ့ဒီ၅ပါးကဒီအတိတ်ကံ အကြောင်းတရား၅ပါးကြောင့်ဖြစ်ပေါ်လာတဲ့ပေါင်းနေတဲ့ရာဝတ္ထုပဲဗျတခုတည်းစီခွဲတယ်ဆိုတာတော့မြင်လို့အောင်လို့ပြောရတာဒါပေါင်းဖြစ်နေတယ်နော်စိတ်စေတသိက်တွေပေါင်းဖြစ်နေရုပ်တွေဒါဖះခွဲပြောလို့တာဘုန်းကြီးကတိတန်သိရတာဟုတ်ဒီကနေ့ညဒါတွေကပေါင်းဖြစ်နေဝိညာဉ်နာယုတ်ဒီမှာကြည့်လိုက်ပြီပရိသန်နေစိတ်နဲ့ဒီစေတသိက်ကတွဲဖြစ်ရုပ်တွေကလည်းတွဲဖြစ်နေဒီခန္ဓာကိုယ်ဒီမျက်စိနာလေးကကိုယ်စိတ်ကလည်းဒီမှာဖြစ်နေ နော်ဟောမှာမွေးလာပြီဘုန်းကြီးတို့ကိုယ်ခန္ဓာကိုပြန်ကြည့်လိုက်ဒါတွေကိုချုပ်ပြောရင်ခန္ဓာ၅ပါးပဲဗျာယုတ်ကယူဘက်ခန္ဓာဒီနံတရားတွေထဲမှာဝေနာတို့ဘာလို့ဝေနခန္ဓာတင်ညာတဲ့တင်ညာခန္ဓာစိတ်ကဝိညာဏခန္ဓာပေါ့နော်ဒီမှာဝေနာဝေနကကျန်တာတွေကဒီဟာတွေကိုချုပ်ပြောရင်ခန္ဓာ၅ပါးပဲဒီဒီ၅ပါးကိုချုပ်ပြောလိုက်နော်အဲ့တော့ဒီဝိညာဉ်နံရော့သားလိုက်တာဖတ်တာဝေနာဆိုခန္ဓာ၅ပါးကံကြောင့်ဖြစ်ပေါ်လာတဲ့ခန္ဓာ၅ပါးပဲ ခန္ဓာ၅ပါးယုံနာတရားပဲကံကြောင့်ဖြစ်ပေါ်လာတဲ့ကံကံသင်္ခါရကြောင့်ဖြစ်ဝိညာဉ်နဲ့တူဖြစ်တဲ့အကျိုးတရားကြီးသုံးအကျိုးတရားပဲမှတ်သုံးဖို့ခန္ဓာ၅ပါးပဲမှတ်လိုက်ပေါ့ဗျာအဲ့တော့ပြစ္ဆုတ်ပံအကျိုးတရား၅ပါးဆိုရင်ဝိညာဉ်နာယုတ်တာလိုင်းနာဖတ်တာဝေဒနာပရိသန်နေဒီချိန်ကနေမွေးဖွားလာတယ်မွေးဖွားလာတဲ့ချိန်ကတော့ပိုးမြင်လွယ်တာပေါ့ဗျာမွေးဖွားလာတဲ့ချိန်ကျတော့ဝိညာဉ်စိတ်ကြ ရှုပ်ကိုဉ္ဉ္စေသောတာဝဉ္ဉ္စေခန္ဓာဝဉ္ဉ္စေစေဝဝဉ္ဉ္ကာယဝဉ္ဉ္စေပေါ့သူနဲ့အတူစိတ်စေတသိက်တွေပါမယ်ရုပ်တွေပါမယ်အာပြုတွေပေါ့ဗျာအဲ့ဒီအကြောင်းပိုထင်ရှားပါတယ်နော်ဖတ်တာဝိနာအကြောင်းပိုထင်ရှားတယ်အဲ့တော့ဒီကနှစ်မျိုးမှမယ်နော်တတိတန်ဒီကနေစပြီးတော့ဘုန်းကြီးတို့ဝိညာဉ်ဏရောတာလိုင်းတာဖတ်တာဝေဒနာဒါပြစ္ဆုတ်ပံအကျိုးတရား၅ပါးဒီလိုလဲမှတ်နိုင်တယ်ဒါမှမဟုတ်မြင်သိမြင်သိခိုက်ကြားသိခိုက်အနန္တိခိုက်စသိခိုက် ထိတိခိုက်ပေါ့ဗျာတွေးတိခိုက်မှလည်းဒီဒီဟာဖြစ်တာပဲဝိညာဉ်ဏယောသားလိုင်းတာဖတ်တာဝေဒနာနှမျိုးမှတ်ထားမယ်နော်ပဋိသန္ဓေတီချိန်ကနေစပြီးမိဝမ်းနေ့မှာဖြစ်တဲ့ချိန်ကနေဒီ၅ပါးလို့ဖြစ်နိုင်တယ်လို့မြင်သိစိတ်ခိုက်တန်းကြားသိစိတ်ခိုက်တန်းအနံ့သိစိတ်ခိုက်တန်းစားသိစိတ်ခိုက်တန်းနော်ထိသိစိတ်ခိုက်တန်းကြံတွေးရကဒီ၅ပါးလုံးဖြစ်တယ် ပြစ္ဆုတ်ပံကျိုးတရား၅ပါးဒီလိုမှတ်ထားမယ်နော်ပြီးတဲ့အခါကျတော့ဘုန်းကြီးတို့ဘယ်သွားမလဲဆိုတော့ပြစ္ဆုတ်ပံကျိုးတရား၅ပါးပြီးတော့ပြစ္ဆုတ်ပံအကြောင်း၅ပါးဒါလေးတွေဖြည်းဖြည်းချင်းပြောမယ်ပြီးတဲ့အခါရှုခွင်းရှုွက်ပြောကြတော့ဗောဗျာဓမ္မတော့ပြစ္ဆုတ်ပံအကြောင်းတရားသွားမယ်ဒါအကျိုးတရား၅ပါးဒီပြစ္ဆုတ်ပံအကျိုးတရား၅ပါးပြီးဘာတွေဖြစ်နိုင်တယ်လဲဆိုပြစ္ဆုတ်ပံအကြောင်း၅ပါးဒီမှာတော့ဟောသွားတာတော့ ဝေနာပိယတဏ္ဍတဏ္ဍပိယဥပါဒဥပါဒပိယကာမဘဝဒီလိုပဲခေါ်တာပဲဒါပေမဲ့လို့ဒီဘာဖြစ်လဲပရိသတ်သမုပ္ပါကတော့ဝေဒနာဥပါဒကာမဘဝဒီ၃မျိုးပဲနော်တကယ်တမ်းကျတော့အဲ့ဒီမှာကာမဘဝဖြစ်ရင်ဘာဖြစ်မလဲသင်္ခါရဖြစ်မှာပဲဒီမှာကာမဘဝနဲ့သင်္ခါရဒီဒီဘက်ကအတိုင်းပဲနော်ပြီးတော့တဏှာဥပါဒ ဒါတွေဖြစ်လာရင်ဒီတိုင်းပဲတဏှာဥပါဒံဖြစ်ဝိဇ္ဇာရှိတယ်ဝိဇ္ဇာရှိတဏှာဥပါဒံဖြစ်မယ်တဏှာဥပါဒံဖြစ်တဲ့ဝိဇ္ဇာရှိတာပဲအဲ့ဒါကြောင့်မို့ဒီမှာအဲ့ဒီအကျိုးငါးပါးပြန်ပါတာပဲနော်တကယ်တော့ဖြစ်စဉ်တိုင်းပြောရရင်တော့ဒီအဝိဇ္ဇာတော့သင်္ခါရစဖြစ်တယ်အဲ့ဒီကမသိတဲ့အတွက်ပြုလုပ်မှုဖြစ်တယ်ပြုလုပ်မှုဖြစ်တော့ဒီပေါ်တာယာတာတို့ဆွဲလန်းတာတို့ဒါပြုလုပ်မှုတွေအဲ့ဒါမျိုးတွေဖြစ်တယ်ဒါကြောင့်မို့ ပစ္စုပန်အကြောင်းတရား၅ပါးထဲမှာမူရင်းကတော့ဘုရားကတဏဝိညာပိစတဏတဏတလုံးဟောတယ်တဏပိစဥပါဒဥပါဒနာပိစဘောကာမဘောဒါဟောတယ်အဲတော့ဒီမှာမှတ်ထားဖို့ရဘုန်းကြီးတို့ကတဏဥပါဒဖြစ်ရင်အဝိဇ္ဇာဖြစ်တယ်ဝိဇ္ဇာဖြစ်ရင်တဏဥပါဒဖြစ်တယ်ကာမဘဝဖြစ်ရင်သင်္ခါရဖြစ်သင်္ခါရဖြစ်ကာမဘဝဖြစ်တယ်ဒါမှတ်ထားမယ်ခုနထပ်တလဲလဲမှတ်ထားမယ်ဒီကုသိုလ်ပဲလုပ်လားအကုသိုလ်ပဲလုပ်လို့ လောကစားအချိန်ကနေစပြီးတော့လောလောကိစ္စမပြီးမီထီအောင်ဒါသင်္ကာရအဲဒီလောကိစ္စအကုသိုလ်ပဲလုပ်လို့ကုသိုလ်ပဲလုပ်ပြီးသွားပြီဆိုရင်ဒါဒါကတော့ကာမဘဝပေါ့ဒီတော့ပစ္စုပန်အကြောင်းတရား၅ပါးဘာတွေလဲလို့မေးရင်ဘိုးဣဇာသင်္ခါရတဏှာဥပါဒံကာမဘဝဒီလိုမှတ်မယ်ပြီးတဲ့ခါကျမှအဲ့ဒီအနေဘယ်သွားမလဲဆိုတော့ပစ္စုပန်အကြောင်းကြောင့်မို့အနာကအကျိုးအဲ့ဒီကိုသွားမယ် ဒါတော့ဒီမှာဘာပြောစရာရှိလဲဆိုဒီတရားရှုမှတ်တဲ့ခါကျတော့ဒီပစ္စုပန်အကြောင်းကိုမဖြစ်ချင်ပယ်ချင်ပေါ့ဗျာဒီပစ္စုပန်ကြိုးတရားရှုဒီကြိုးတရားရှုဒီကြောင်းတရားလို့လို့ရတော့မဒီကြောင်းတရားရင်ဒီအနာကအကျိုးတရားတွေလည်းရသွားမှာဒါကြောင့်ဒီဒီဟာတွေကိုအဓိကရှုရင်းရှုွက်အနေနဲ့ပြောကြနော်ညာသောရင်ဆရာတော်မဟုတ်ဆရာတော်ဝေနာအဓိကထားပြဒါပေမဲ့ဒီဟာတွေက မြင်သိစိတ်တို့ကြားသိစိတ်တို့မှာလည်းဒီဟာတွေကကုန်ဖြစ်နေတယ်မြင်သိစိတ်ခိုက်တာမှလည်းမှတ်နိုင်တယ်ကြားသိစိတ်ခိုက်တာမှမှတ်နိုင်တယ်နော်ပြီးမှဒီရှုမှတ်တဲ့နေဘုန်းကြီးပြောမယ်အခုတကယ်လို့မမှတ်ခဲ့ရင်ဒီပိဿုပံကျိုးတရားတွေပိဿုပံအကြောင်းတရားတွေပြန်ဝင်လာမယ်ပိဿုပံအကြောင်းတရားတွေလုံလိုက်တဲ့ခါကျဘယ်သွားမှလဲဆိုတော့ဘဝတစ်လာလိမ့်မယ်ဘဝတစ်ကျပရိဒဏ်တွေထပ်တည်းရနေရပြန်နေနတ်နေပြီပါပြစရာမရဏတွေဖြစ်လာမယ်ဒီ ဇာတိတို့သရမရဏတို့တယောကောက်ချက်ချလိုက်ပရိသန်နေတီးပြီးဆိုဘာတွေဖြစ်လာခုနတော့ဝိညာဉ်နာယောသားလိုက်တော့ဘာတော့ဒါတွေပဲပြန်ဖြစ်တာပဲကိုယ်ရနာရသေးတယ်ဒါတွေပဲဒီတရားတွေပဲဒါကြောင့်ကောက်ချက်ချလိုက်ရင်ဇာတိသရမရဏဆိုတာနာဂကျိုးတရားမှလည်း၅ပါးပဲဘုရင်ကတော့ဘုရားကဘောပစ္စဇာတိဇာတိပြသရမရဏပဲဟောတာပဲဒါပေမဲ့လို့ဒီသရမရဏ ဇာတိနဲ့သဒ္ဓဗရဏနှစ်ပါးတည်းပဲပေါ့ဗျာဒီမှာတော့အနာဂတ်ကြိုးတရားတွေ ਨੇ ဒီရှိဥစွာဖြစ်ခြင်းမွေးဖွားခြင်းပေါ့ဗျာဇာတိအိုခြင်းသေခြင်းတရားတွေကိုပြန်ပြီးတော့ဟုတ်လားတရားကိုရှာရင်ဝိညာဉ်တန်ရောတလိုက်တာဖတ်တာဝေဒနာဒါပဲပြည့်တယ်ပြန်တွေ့တာပဲခန္ဓာ၅ပါးပဲပြန်တွေ့တာပဲအဲ့ဒီကြိုးတရားတွေပဲဝိညာဉ်တန်တလာဖတ်တာကြိုးတရား၅ပါးပဲဒါပဲ အဲ့ဒီတရားဖြစ်နေတာကိုဝိညာဉ်နာယောသလိုင်းနာဖတ်တာဝိညာဖြစ်နေတာကိုပဲဘုန်းကြီးတို့ကမွေးလာတယ်၊အိုတယ်၊သေးတယ်ဒီလိုပဲပြောရအောင်။အဲ့တော့မွေးခြင်းနဲ့သေခြင်းဆိုတာနာဂကြိုးတရားကိုပစ္စုပန်ကြိုးတရားလို့ပဲဝိညာဉ်နာယောသလိုင်းနာဖတ်တာဝိညာလို့ဒီလိုယူထားပါ။အဲ့ဒါဆိုရင်တော့ပို့ပြီးတော့မြင်လွယ်တာပေါ့နော်။ဒါကတော့ဘုန်းကြီးတို့ အကျိုးအနာကအကျိုးတရားလို့ဒီလိုမှတ်ထားမယ်နော်အဲတော့ဒီဟာတွေကိုခြုံငင်းအောင်ကျင့်ရင်ဘာလို့ရမလဲဆိုတော့ခုနကဘုန်းကြီးတို့ဒီဘက်တုန်းကပြောခဲ့တဲ့ဒီပစ္စုပန်ဒီအကျိုးတရားတွေပဲရှုလို့ရတယ်။ဘာဖြစ်လို့ဘုန်းကြီးတို့မိုးရလာတော့ဒီမှာတော့နှစ်ပိုင်းပေါ့ဗျာ။ဘုန်းကြီးတို့ဒီတချို့နီးတွေကြတော့ဇံပင်ရင်ရအောင်ရှုခိုင်းတဲ့နီးတွေရှိတယ်။ အဲ့ဒီဇံပင်ကြီးရအောင်ရှုတဲ့နည်းတွေကြတော့သူတို့ကတော့ဒီအတိတ်အကြောင်းတွေလည်းပြန်ရှုခိုင်းတယ်ရှုလို့လည်းမြင်နိုင်တာပေါ့နော်သူတို့ကဘာဖြစ်လို့လဲဇံပင်ကြီးတွေရတာတော့အဲ့လိုပုံကုမျိုးဆိုရင်တော့ဒီအတိတ်အကြောင်းတွေပြန်ရှုရှုတာလည်းဥပမာဒီဘုန်းကြီးတို့ခုထိုင်းနေရပေါ့မနေ့ကဘာလုပ်ခဲ့လဲဒါမျိုးပေါ့ပြန်ရှုအဲမနေ့ကဘာလုပ်ခဲ့လဲအဲ့လိုနဲ့ပြန်ရှုအတိတ်ကိုဖြည်းဖြည်းချင်းပြန်သွားခိုင်းဇံဇံတမာရီနဲ့ပေါ့အဲမနေ့ကရက်ပြီးသွားဟိုဘက်ရက် အဲ့ရနေဖြည်းဖြည်းနဲ့မိုးရေးသီးတံပြီးရနေဟိုဘက်အတိတ်ကာလဘဝတုန်းကဗာနမိတ်တွေထင်လို့ဒီဘက်ဘဝရောက်ခဲ့တယ်အဲ့ရနေဟိုဘက်ဘဝပြန်ကြည့်ဘာကုသိုလ်ကောင်းတွေဖြစ်လို့ဗာနမိတ်တွေထင်ခဲ့တယ်ပြန်တွေ့တယ်အဲ့လိုအရင်တုန်းကလုပ်ခဲ့တဲ့ကံတွေပေါ့နော်သင်္ခါရတို့ကမ္မဘဝတို့ကိုလုပ်ခဲ့တဲ့ကံတွေပြန်တွေ့တယ်အဲ့ဒါတွေပြန်ကြည့်တာပဲအဲ့လိုဒီဒီဒီလိုပြန်ကြည့်ဒါကတော့ဘုန်းကြီးတို့ဇံရတဲ့ပုံကမှလွယ်တယ် ဒါသူတို့ကအနာဂတ်ကိုလည်းပြန်ပြီးကြည့်လို့ရတယ်မျှော်ပြီးဇံသမာဓိနဲ့ပြန်မျှော်ကြည့်တယ်ဒါကဇံပင်ရှင်ရတဲ့ပုံကများလွယ်တယ်ဇံပင်ရှင်မရဘူးဆိုရင်တော့ဘုန်းကြီးတို့ဒီပစ္စုပန်အကျိုးပဲရှုမှတ်နိုင်တယ်ဒါလေးနားလေသဘောပေါက်တာဒီမှာလည်းများစွာပြောကြတာကဒီဝေဒနာပဲအဓိကရှုနည်းကိုပြောကြတကယ်တမ်းဖြစ်နာဒါတွေကဒီလက်ရှိဘဝမှာမြင်သိစေကြားသိစေအနံ့သိစေစသဖြင့်ဒီဝိညာဉ်6ပါးမှာအကုန်လုံးဖြစ်နေတယ် အဲ့ဒီခိုက်တာမှာကုံရှုလို့ရတယ်ဒါလေးပြီးမှ ပြောတာပေါ့နော်ဒါလေးကိုကြံမြင်နားလည်အောင်တော့ကိုကပြောတာအဲ့တော့ဒီမြင်သိမှုကြားသိမှုအဲ့ဒီဖြစ်နေတဲ့ခိုက်တာမှာဘုန်းကြီးတို့ကဝိပဿနာဉာဏ်ဖြစ်အောင်ရှုရတော့ပေါ့ဗျာဖြစ်အောင်မရှုနိုင်ရင်တော့ဒီနောက်ကဘာလာမလဲဒီအရာတွေကိုမရှုမှနိုင်တဲ့ဒီပြစ္ဆုတ်ပံအကြောင်း၅ပါးကပေါ်လာမှာပဲအဲဒီပြစ္ဆုတ်ပံအကြောင်း၅ပါးပေါ်လာရင်အနာကအကျိုး တရားတွေကပေါ်လာမယ်ဒါတွေကဆက်ဆက်နေတာပေါ့ဗျာအဲ့တော့မြင်သိခဲ့ကြားသိစိတ်ခိုက်တာမှာဘုန်းကြီးတို့ဒီမှာဒီမှာဒီဝิญဉ်ဆိုတော့ကပြစ္ဆုတ်ပါမွေးလာပြီပေါ့ဗျာမွေးလာရင်မြင်သိစိတ်တွေဖြစ်မယ်ကြားသိစိတ်တွေဖြစ်မယ်ဒီဟာတွေကလည်းမြင်သိတဲ့ကြားစိတ်ကတော့ဘယ်တော့မှသူတခုတည်းမဖြစ်ဘူးရုပ်တင်နိုင်နေတဲ့တွဲဖြစ်နေတာအဲ့ဒါကိုသိဖို့ရည်ကြီးတယ်ဒါကြဆဆက်ကတောက်တံတို့ကတော့နားလည်ထားဒီမှာဝိပဿနာရှုနိုင်ရင်တော့ဝိပဿနာဉာဏ်ဖြစ်အောင်ရှုရပါတယ် ဝိပဿနာဉာဏ်တွေဖြစ်အောင်ရှုမယ်ဆိုရင်တော့နောက်ထပ်ဘုန်းကြီးတို့ကပြစ္ဆုတ်ကဒီအကြောင်းတရားတွေဟာဖြစ်မလာနိုင်ဘူးပေါ့ဗျာဖြစ်ခွင့်မရတော့ဘူးပေါ့ချုပ်သွားနိုင်တော့အဲတော့အဲ့ဒီဖြစ်မလာဘူးဆိုရင်နောက်ကအနာဂတ်ကြိုးတရားတွေပါဆက်ချုပ်တော့မဖြစ်တော့ဘူးပေါ့အဲ့လိုနဲ့ဆင်းရဲအဆုအလုံးကချုပ်ငြိမ်းခွင့်မရဘဲနဲ့ဖြစ်ခွင့်မရချုပ်ငြိမ်းသွားတယ်အဲတော့အကုန်လုံးကောက်ချက်ချခြင်းတော့ပရိစ္ဆသမုပ္ပါတရားက ဒီမှာအကြောင်းအကျိုးအကြောင်းအကျိုးအကုန်လုံးကခန္ဓာ၅ပါးတရားတွေကအကြောင်းအကျိုးအကြောင်းအကျိုးဒါပဲရှိတာပဲဗျာဒါပေမဲ့ဘုန်းကြီးတို့တွေကဘယ်လိုဖြစ်နေလဲဆိုတော့ဘုန်းကြီးပါဘူးလောကသားနေဟာငါပဲသူပဲဒါဆရာတော်ကိုသိတာပဲဒါဆရာတော်တို့မှပြရပဲအစရည်ပဲဒီလိုပဲပြောနေရဘုန်းကြီးတို့ဒီမှာပရမတ္ထအနှစ်သာရအနေနဲ့ကြည်လိုက်ရင်အဲ့ဒီငါးသဘာယောက်ျားမိမှာဘာမှမထင်ရှားမရှိဘူးဗျအကုန်လုံးကခုနကခန္ဓာ၅ပါး ခန္ဓာ၅ပါးကိုထပ်ချုပ်ရင်ယုတ်နဲ့နံတွေပဲရှိတာပဲအဲ့ဒီနှစ်ပါးပဲကြည့်ဒီယုတ်နဲ့နံတွေကလည်းဒီပရမဒီအတိတ်ကံကြောင့်ဖြစ်ပေါ်လာတဲ့ဝိဇာသင်္ခါတဏှာဥပါဒံကာမဥပါဒီအတိတ်ကံတွေကြောင့်ဖြစ်တဲ့ဒီယုတ်နဲ့တွေအတိတ်ကံတိတ်ကြောင့်၅ပါးကြောင့်မပြတ်ဖြစ်နေတယ်အတိတ်ကြောင့်ဒီမှာအတိတ်ကြောင့်အနေဆိုင်မပြတ်ဖြစ်လာဖြစ်လာပြီးတော့ဟောဒီဘက်ကပြစ္ဆုတ်ကအကျိုးအနေနဲ့ထင်ရှားလာဝိညာဉ်နာယောသားလာအဲ့ဒီလိုတွေဖြစ်လာ တခါအဲ့ဒီပြည့်စုံပံကြိုတရားအနေတခါဝေဒနာကိုမရှုမှတ်တိုင်းဟောဒီဘက်ထပ်လဲသွားပြန်တယ်အဲ့ဒီအနေစဉ်ဘဝတည်းတခါထပ်ဖြစ်ပြန်အဲ့လိုမျိုးတွေလဲနေတာပြောတာအကုန်လုံးကြည့်လိုက်ရင်တော့အတိတ်ကြောင့်၅ပါးကြောင့်ပြစ္ဆုတ်ပံအကျိုး၅ပါးပေါ်တယ်ပြစ္ဆုတ်ပံအကျိုး၅ပါးအကြောင်းပြုပြီးတော့ပြစ္ဆုတ်ပံအကြောင်းတရား၅ပါးပေါ်တယ်ပြစ္ဆုတ်ပံအကြောင်းတရား၅ပါးအကြောင်းပြုပြီးအနာဂတ်ကျိုးတရား၅ပါးအကြောင်းကျိုးအကြောင်းကျိုးအကုန်လုံးကတဘောကြီးတို့ကပြင်တာဒီအကြောင်းကျိုးပဲ ဝါယူကအကြောင်းကျိုးဆက်ဆက်ဖြစ်နေယုံ nant တရားစုဖြစ်နေပါလားဆိုတာဒါသိအောင်လို့ဘုန်းကြီးတို့ပြိဿသုံးပါးပါတရားဘုရားဟောတာပဲအဲ့ဒါကိုရှုမှတ်နိုင်ရတော့ဘုနော်ဒီတော့ဒါကပရမဇုခုနကဘုန်းကြီးတို့အကြောင်းအချင်းရာနဲ့ဆက်လက်ပြောလို့ရပါတယ်မိတော့ခါကျတော့အလွာ၄ခုနော်ဒီမှာအလွာ၄ခုအလွာ၄ခုဆိုတာဘာလဲ အတိတ်အကြောင်းတရားကဒီမှာအတိတ်အကြောင်းတရားတစ်ခုကအလွှာတစ်ခုပေါ့ပြီးတော့ပိဿုပန်အကျိုးတရားတစ်ခုကအလွှာတစ်ခုပြီးတော့ပိဿုပန်အကြောင်းတရားတစ်ခုကအလွှာတစ်ခုဒီမှာသူကအလွှာလေးနော်ပြီးတော့အနာကအကျိုးတရား၅ပါးအလွှာတစ်ခုဆိုပြီးအလွှာ၄ခုဆိုတာအဲ့ဒါပါနော်သူဆရာကွက်လေးနဲ့ဆရာတော်ကြီးပြထားတဲ့အတိုင်းမှတ်ထားအောင်နောက်အဆက်၃ပါးအဆက်၃ပါးကျတော့အလွှာ၄ခုရှိတော့ဒီအလွှာတစ်ခုနဲ့တစ်ခုဒါအဆက်တွေပေါ့ဗျာဒီမှာ သူကဒါလေးတွေပြတာနော်အတိတ်အကြောင်း၅ပါးနဲ့ပြစ္ဆုတ်ပံအကျိုး၅ပါးဒီမှာအဆက်တစ်ခုဘာနဲ့ပါဆက်တယ်ဒီမှာသင်္ခါရနဲ့ဝိညာဉ်ပေါ့ဒါအဆက်တစ်ခုပဲဒါသူတိုင်းမှတ်လိုက်ရင်ဘာမှမခက်ဘူးသင်္ခါရပိစ္ဆဝိညာဏဒါအဆက်တစ်ခုနောက်ပိစ္ဆုပန်ယုတ်တရား၅ပါးနဲ့ဒီမှာပိစ္ဆုပန်အကြောင်းတရား၅ပါးအဲ့ဒီမှာလဲဆက်ကပဲဝိညာဉ်ပိစ္ဆတဏပဲဝိညာဉ်နဲ့တဏတစ်ဆက်ပဲ နောက်ပိစုပန်အကြောင်းတရား၅ပါးနဲ့နာဂကျိုးတရား၅ပါးပေါ့ဒီမှာလဲအစတကုဘောဘဝပစ္စယဇာတိနော်ဘဝနဲ့ဇာတိဒီမှာလွယ်လွယ်လေးပဲမှတ်လို့ရအဲဘုန်းကြီးတို့ကဗြဟ္မဒါကြောင့်အတိပ္ပယ်ဗြဟ္မကရှင်းလင်းချက်ထုံးတာတရားကြဇေယဝက်ပြိုက်ဒါဒါဒါဒါပြောလိုက်ရင်ပြီးသွားပြီနော်ဒါကအလွာသုံးပါလို့ခေါ်တယ်ပြီးတော့ပြောချင်တာကတော့ခုနအတိတ်ကြောင့်၅ပါးနဲ့ ပစ္စုပန်အကျိုးတရား၅ပါးအဲ့ဒီဈာမအစတခုပစ္စုပန်အကျိုးတရား၅ပါးနဲ့ပစ္စုပန်အကြောင်းတရား၅ပါးအစတခုပစ္စုပန်အကြောင်းတရား၅ပါးနဲ့အနာဂတ်အကျိုးတရား၅ပါးအဲ့ဒီဈာမအစတခုဒါပဲနော်ဆက်ပြီးတော့ချင်းရ20ပေါ့သူတို့သုံးကြတာတော့နော်ချင်းရ20တော့ခုနတိတ်ကြောင်း5ပါးဝိဇာတဏဥပါဒံကာမဘောဟပစ္စုပန်ကျိုး5ပါးဝိညာဉ်နာယုတ်တလိုင်းနာဖတ်တာဝေဒနာ နော်ဒီဟာတွေကြတော့ပထမတည်းမူလအကြောင်းနေပြောတာနော်ဒါတွေလက်မှတ်ဒါခုနပြောခဲ့ပြီဝိဇ္ဇာဖြစ်ရင်တဏှာဥပါဒဖြစ်မယ်သင်္ကာရဖြစ်ရင်ကာမဘဝဖြစ်တယ်ဒါတွေကတွဲနေမူရင်းအကြောင်းပဲဒီမှာဘုရားဟောတာဒီဝိဇ္ဇာဖြစ်တဏှာဥပါဒဖြစ်မှာမသိတော့လိုချင်လိုချင်တော့ဆွဲလန်းသူကဆက်နေဆွဲလန်းတော့ပြုတ်လို့ပြုတ်လို့တော့ရရှိဆိုဒီဘဝတွေရတာအဲအဲ့လိုပဲဒီပြစ္ဆုတ်ပံ အကျိုးတရားတွေကြတော့ထင်ရှားတာထင်ရှားတော့ဒီမှာအကုန်ပြောတာဒါတွေကလည်းဒီမှာတော့အကြောင်းကျိုးအကြောင်းကျိုးခွဲတကယ်တမ်းကြဒါပြိုင်တူဖြစ်နေဒါမှတ်တာခန္ဓာ၅ပါးယုံနာတရားပဲဒါတွေဒါကိုရှုရတာမရှုရင်ဒီဘက်မှာထပ်လဲမယ်ပေါ့ဗျာဒီမှာလည်းမတူဘူးတရားတော်မူရင်ပစ္စုပန်အကြောင်းတရားပဲပြောတယ်တဏှာဥပါဒံကာမဘဝနော်အဲ့မှာကာမဘဝဖြစ်ရင်ဒီမှာသင်္ခါရဖြစ်မှာပဲ နော်တဏှာဥပါဒံဖြင့်ဝိဇ္ဇာဖြစ်မှာပဲနော်ဒါကြောင့်ဝိဇ္ဇာသင်္ကာတဏှာဥပါဒံကာမဘဝဒီလိုဒီလိုသွားအောင်ဒါဖြစ်ရုပ်ဖြစ်စဉ်ကဝိဇ္ဇာကြောင့်မို့နော်တဏှာဥပါဒံကာမဘဝဒါတွေဖြစ်နေအဲ့လိုမှတ်ထားဒီမှာနောက်အနာဂတ်ကျအဲ့တော့အတိတ်ကြောင့်၅ပါးကအချင်းရာတစ်ခုညောအချင်းရာ20တိတ်ကြောင့်တရား၅ပါးနော်ပြစ္ဆုတ်ပံအချင်းရာပြစ္ဆုတ်ပံအကျိုးတရား၅ပါးဗျပြစ္ဆုတ်ပံအချင်းရာ၅ပါး ပြစ္ဆုတ်ပံအကြောင်းတရား၅ပါးပြစ္ဆုတ်ပံခြင်းရ၅ပါးပဲဝိဇာတဏဥပါဒံကမ္မဝါပြီးတော့အနာကအကျိုးတရား၅ပါးအနာကခြင်းရနေတယ်သူကဒီမှာတော့ဘုရားဟိုဇာတိနဲ့စရာမနဲ့ဒီနှစ်ခုပဲပြဒီနှစ်ခုကိုတရားကိုကောက်ချက်ချပြိတ္တနေနေပြီဆိုဒီယုံ nant တရားခန္ဓာ၅ပါးပေါ့နည်းနည်းချက်ပြောဝိညာဉ်တန်ရုပ်သားလိုက်တော့ဘာသာဒါတွေပဲအဲ့တော့ဒါနဲ့ဒါတူတယ်ဗျနော်အကျိုးချင်းအကျိုးတရားချင်း ကောက်ချက်ချဒီမှာလဲဝိညာဉ်ဏ်ရောတာလိုက်တာဖတ်တာဝင်တယ်ဒီမှာလဲဝိညာဉ်ဏ်ရောတာလိုက်တာဖတ်တာဝင်เนาะအတိတ်အကြောင်းနဲ့ပစ္စုပန်အကြောင်းဒါလည်းဒီလိုပဲဒီမှာလဲဝိဇ္ဇာသင်္ခါရတဏှာဥပါဒကမ္မဘာဒီမှာလဲဝိဇ္ဇာသင်္ခါရတဏှာဥပါဒဒီလိုပဲအကြောင်းအကြောင်းချင်းအကျိုးအကြောင်းနဲ့အကျိုးဒီလိုပဲမှတ်ထားပြီးတော့ဝတ်သုံးပါဝတ်သုံးပါသွားကြအောင်ပထမဆုံးဒီမှာအတိတ်ကြောင်း၅ပါးထဲမှာကြည်လိုက်ဘုကြောင့်တရားဒိသသမုပ္ပါမှာ ကိလေသာဝကမ္မဝဝိပါကဝဆိုဒီမှာတော့ဆရာရဒီမှာသွားပြနော်ဝိတ္တေကတော့ဒါတွေလည်းဝိတ္တေပဲဒီဒီဝိဆိုတော့အကျိုးပါပဲဒီကံနေပြုလုပ်ခဲ့လို့ဒီဒီဟာတွေရတာနော်ဒီမှာဆရာရဒီမှာသွားပြဝိပါကဝဆိုဒါလည်းဝိပါကဝပဲနော်ဒါဝိပါကဝဒီဝိညာဉ်နာယောတလာဖတ်တော်ဝင်ဒီမှာလည်းတော့ဝိညာဉ်နာတော့ဝိပါကဝပြောချင်တာကအဲကံကိလေသာဝဆိုတာဘာလဲ ပရမပြောမယ်ကိလေသာဝုဆိုတာကဝိဇ္ဇာတဏှာဥပါဒဝိဇ္ဇာဝိဇ္ဇာဖြင့်တဏှာဥပါဒဖြစ်တာဘုန်းကြီးတို့ဘယ်လိုဖြစ်လဲဆိုရှေးဘဝကတော့ကဘုန်းကြီးတို့မြင်သိမှုကြားသိမှုတွေကအမှန်တိုင်းမသိဘူးဗျာအမှန်တိုင်းပြီးတော့ဒါတွေကောင်းတယ်ချမ်းသာတယ်အကောင်းထင်ခဲ့တာအကောင်းထင်တယ်အကောင်းထင်တော့ဒါဝိဇ္ဇာပေါ့အမှန်တိုင်းမသိတာဝိဇ္ဇာအကောင်းထင်တာဝိဇ္ဇာပဲ အကောင်းထင်တော့ဘာလုပ်တယ်ဒီပေါ်မှာနှစ်သက်တာပေါ့ဗျာနော်အကောင်းထင်တာဝိစာနှစ်သက်တော့ဘာလဲတဏှာဒီမြင်စမြကြားစမြအောင်နဲ့ကောင်းထင်နှစ်သက်နော်အကောင်းထင်တာဝိစာမသိတာပေါ့ဗျာကောင်းတယ်အဲအကောင်းထင်တော့ဘာပဲတဏှာနှစ်သက်နှစ်သက်တော့ဘာလို့စွဲလန်းတယ်ဒီသုံးမျိုးကိုဒါကိလေသာလို့ခေါ်တယ်နော်စွဲလန်းနှစ်သက်တော့ဘာလဲစွဲလန်းတာဥပါဒံဒီသုံးမျိုးကိုဘာလဲကိလေသာကို ဝိဇာတဏှာဥပါဒဒါကိလေသာဟုတ်နော်ဒီလိုမှာတော့ဝိဇာတဏှာဥပါဒကိလေသာဟုတ်ဒီမှာတော့သူကရှင်းလင်းကြမယ်ပြီးတော့ကမ္မဝတ်ဆိုပါလဲဆိုတော့ကမ္မဝတ်ဆိုတာကတော့ဉာဏ်နဲ့သင်္ခါရနဲ့ကမ္မပေါ့ဗျာဒီကမ္မဘဝပေါ့ကိလေသာဝကနေပြီးတော့အတိမပြီးတော့နှစ်သက်ဆွဲလန်းတယ်နှစ်သက်ဆွဲလန်းတော့မလုပ်မလဲ ချမ်းသာတယ်ကောင်းတယ်ထင်တဲ့ကံကြဒီဟာကိုကိုကလောက်တာပေါ့ဗျာအရာအရာအောင်လောက်တာပေါ့သင်္ကာရဒါတွေကံနေဆရာတော်ကြီးကထူထောင်နေသုံးတာဒါလောက်တယ်ပေါ့အကုသိုလ်လောက်တယ်လောက်မယ်ကုသိုလ်လောက်တယ်လောက်တယ်နောက်ကုသမယ်ဖြတ်မယ်ဒါလောက်တာပဲနော်အဲ့ဒီအဲ့ဒီအဲ့ဒီလိုပြုလုပ်မှုတွေကရည်ရွယ်ပြီးပြုကောင်းထင်ပြီးတော့ပြုလုပ်ခဲ့တာသင်္ကာရအဲ့ဒီကံนี่ပြီးမြောက်သွားတာအဲ့ဒါကမ္မဘုရားဒီတော့ င်္ခါရနဲ့ဒီကမ္မဘဝကို ကမ္မဝလို့ခေါ်တယ်။ကံနေပဲပေါ့ဗျာ။ခုနခွဲခဲ့ပြီကမ္မဝနဲ့ကိလေသာကိုခွဲပုံကသင်္ခါရဆိုတာကလူလာဒါနာဆိုရင်မလူရှိမလူမီရှိဖို့မှဖြစ်တဲ့စေတနာမှန်သမျှနောက်ဆုံးလှူသွားတဲ့အားလေးတွေကိုကမ္မဘဝတတ်တယ်ဆိုရင်ပထမမတတ်မီမှာစီမံနာတွေလက်နက်တွေရှာဝေတာတွေပဲရှိကစိတ်စေနာတွေသင်္ခါရ တတ်မှုတတ်လိုက်ပြီဆိုရင်ဒါကမ္မဘဝဖြစ်နေတာဒါလည်းကံနေပဲမကောင်းတဲ့ကံတွေထူထောင်ခိုင်းမကောင်းတဲ့ကံတွေလို့ရင်မကောင်းတဲ့ပုံပွားရောက်ကောင်းတဲ့ကံတွေလုပ်ခိုင်းကောင်းတဲ့ပုံပွားရောက်ဒါပရိသန်နေနော်အခုကဘုန်းကြီးတို့ကဘုသုံးပေါင်းရှင်းပါဘူးအဲ့ဒီကံသင်္ခါရတွေကြောင့်မို့ခုနကကံတွေပြုလုပ်ခဲ့တဲ့အတွက်ဘုန်းကြီးတို့ဒီမှာဘဝတစ်ခုရကြတော့ရတော့ပါပြည့်လေဝိညာဉ်နာယုတ်သားလိုက်တာဖတ်တာဝေနာဒါတွေဖြစ်ကြတယ် ယုံနာငါယုံနာနှစ်ပါးခန္ဓာငါးပါးဒါတွေရကြရတော့ဗျ။ဒါကြောင့်မို့ဒီဟာတွေကိုဘုန်းကြီးတို့ဘာခေါ်လဲဆိုတော့ဝိပါကဝတနည်းအားဖြင့်ပြောရင်ဒီဘက်ကဇာတိဒီဝိညာဏယောသလိုင်းတာဖတ်တာဆိုတာကဘာလဲဇာတိဖြစ်လာတာနော်မွေးလာတယ်ပရိသန်တွေတီးလာတယ်ဇာတိတော့ဒါကိုခေါ်တယ်အတူတူပဲဒါကိုနော်မွေးလာရင်ဘာဖြစ်လာလဲဖြည်းဖြည်းချင်းနဲ့ကြည်ပြင်းလာတယ်ကြည်ပြင်းလာပြီးသလိုင်းတာဖတ်တာဝိညာဏဓာတ်တွေဖြစ်လာတယ် ဖြစ်လာတော့အိုးပြီးတော့နောက်ဆုံးတော့သိရသွားတယ်ပေါ့ဗျာဒါဟာဝိပါကဝတ်ဆိုတဲ့နေရာမှာဝိညာဉ်နာယုတ်တလိုင်းနာဖတ်တာဝေဒနာဇာတိစရာမေနာဥပတ္တိဘဝဆိုပြီးတော့ဒီဘုဂုတ်ဆရာတော်ကြီးကပြောတယ်ပေါ့ဗျာဒီဘဝကနှစ်မျိုးပေါ့ဗျာကမ္မဘဝစေတနာလေးကိုကမ္မဘဝနော်အဲ့ဒီနောက်ပိုင်းမှာဒီဖြစ်လာတဲ့ဘဝဥပပတ္တိဘဝလို့ခေါ်တယ် အဲကြောင့်ဇာတိဆိုပပတိဘဝပဲပရိသန်နေတည်ခြင်းဒါကြောင့်သူကတော့ဒီမဟုတ်ဆရာတို့ရတဲ့ကြောင့်ဒီနေရာမှာလာပြဒီနေရာကျတော့ဒီဇာတိစရမရဏမပါဝဲဘူးပြီးတော့ဒီနှစ်ခုအတူတူပဲပေါ့ဗျာဇာတိစရမရဏပြောပြောဝိညာဉ်နာယုတ်သားလိုက်နာဖတ်တာဝိညာဉ်ပြောပြောအတူတူပဲဒီနှစ်ခုကနော်ဒီဇာတိဆိုတဲ့နေရာမှာကာမဒီဒီတော့ကာမဒီဘဝကာမဘဝယူခဲ့တယ်ဒီမှာじゃဒီဇာတိじゃဥပပါတိဘဝယူတယ်ဒါမျိုးပဲ꿰တာ တော့ဝိပါကဝတ်ဆိုတာကချိုးက၅ပါးလို့လည်းသုံးတယ်ချိုးက၈ပါးလို့လည်းသုံးတယ်၅ပါးဆိုရင်တော့ဝိညာဉ်ဏယုတ်တလိုင်းတာဖတ်တာဝေဒနာပေါ့၈ပါးဆိုရင်တော့ဝိညာဉ်ဏယုတ်မှာဇာတိစရမရဏတက်တာခွန်စရမရဏတစ်ခုယူတယ်နော်ဥပါတိဥပါတိဘဝနဲ့၈ပါးပေါ့ဒါမျိုးမှတ်ထားမယ်ဒါတော့ကာမဝဝိပါကဝအဲ့လိုမျိုးမှတ်ထားမယ်ပြီးတဲ့အခါကျတော့ဘုန်းကြီးတို့ပြတ်သွားမလဲဆိုတော့အဲ့တော့ ဒီသုံးပါလဲနေပုံလေးပြန်ကြည့်ကြရအောင်နော်ဒီပရမဘာလဲကမ္မဝဝိပါကဝကိလေသာဝကိလေသာဝဖြင့်ပါပြီလဲကိုကဒီမြင်သမျှကြားသမျှအာရုံတွေအတိမာပြီးဆွဲလန်းနေတဲ့ချမ်းသာကောင်းသောထင်ပြီးတော့အာပြီးရေအဲ့ဒီလိုချမ်းသာကောင်းသောအလုံးလောက်ခဲ့တယ်ပေါ့ဗျာသင်္ခါရအဲပြုလုပ်ခဲ့တဲ့ကံဒီပြုလုပ်တာကမ္မဘဝပေါ့ အဲ့ဒီနှစ်ပါးကိုကမ္မဝုခေါ်တယ်ဒီကံသင်္ခါရတွေကြောင့်မို့ဇာတိစရမရဏဆိုတဲ့ဆိုတဲ့တရားကိုအပြင်ပြောခုနကပဋိသန္ဓေစိတ်ဖြစ်ခြင်းကနေစပြီးတော့ဝိညာဉ်ရောတာလိုက်တာဖတ်တာဝိညာဉ်ဆိုဒီတရား၅ပါးအမြဲမပြတ်ဖြစ်နေဒါပေါ့ဗျဒီတရား၅ပါးအမြဲမပြတ်ဖြစ်နော်ပဋိသန္ဓေဒီတဲ့ချိန်ဇာတိဖြစ်တဲ့ချိန်ကနေစပြီးဒီ၅ပါးအမြဲမပြတ်ဖြစ်အမြဲမပြတ်ဖြစ်သလိုဘာတွေလဲလာသေးဇရမရဏလည်းတန့်ဖြစ်တော့ နော်အဲ့တော့ဝိပါကဝတ္တိဖြစ်တယ်ဒီဝိပါကဝတ္တိဒီဘဝိပါကဝတ္တိဘုန်းကြီးတို့ကတရားမရှုမှတ်နေရင်တော့ဒီမှာပါလဲအဝိဇ္ဇာကောင်းထင်တာပေါ့ဝိဇ္ဇာကောင်းထင်တော့ဘာဖြစ်လဲတဏှာနှစ်သက်တာပေါ့ကောင်းတယ်တဏှာနှစ်သက်တော့ဆွဲလန်းတယ်ဆွဲလန်းတော့ထပ်လောက်ပြန်ပြီဟုတ်လားဒီကံနေထထူပဲလောက်ပြန်တယ်ဟောလောက်တဲ့ခါတော့ကံနေပြီးမြောက်သွားတယ်ကံနေထလောက်တာသင်္ခါရကံနေပြီးမြောက်သွားကံမဘော ဟောနောက်ကကြဘဝတည်းတစ်ခုထပ်လာပြန်ရောအဲ့ဒါမျိုးတဘဝကြီးကထပ်လာနေတာအဲ့ဒါဝိပါကဝလို့ခေါ်တယ်ဟာအဲ့ဒီအဝဝိပါကဝကိုမိပြတကကံနေထပ်ပြုလို့ပြန်ရောအဲ့လိုနဲ့လဲနေတာအဲ့ဒါကိုပြောပါတယ်နော်အဲ့တော့ဝိပါကိလေသာကို၃ပါးကတခါထပ်ကိလေသာကိုအဲ့ဒီဘုဒ္ဓမသူကသူဒီလိုပဲလဲပတ်ဖြစ်နေတာပြောတော့ဒီတော့တန်တရားဝတ်မှလွတ်စေခြင်းဘာလို့မလဲဆို ဒီကုသိုလ်ပြုတိုင်းဆူတောင်းတဲ့ကတန်တရားကိုဆင်းရဲမှလွတ်မြောက်နိဗ္ဗာန်ဆူတောင်းနိဗ္ဗာန်ရောက်အောင်ကျင့်ရနော်အဲ့လိုဆူတောင်းတဲ့ခါမှာလို့ဝတ္တိတနေဝတ္တနေတိတကုသိုလ်ဖြစ်အောင်ဆူတောင်းဒီကတော့နိဗ္ဗာန်ဆူတောင်းပေါ့နိဗ္ဗာန်ဆူတောင်းတယ်လူဝနာဝဆူတောင်းတော့ဝတ္တရားလဲနေဦးမှာပေါ့ဗျအဆူတောင်းတဲ့ခါကျတော့လူဝရာရောက်တည်တာဗုဒ္ဓတရားတွေဈာနာခွင့်ရတယ်ဈာနာတိုင်းဘုန်းကြီးတို့က ပြီးတော့ကျင့်သုံးတရားနာဝိပဿနာတွေကျင့်သုံးခွင့်ရတယ်ဝိပဿနာကျင့်သုံးခွင့်ရတော့ခါကြတော့ဗာလဲဩဉာဏ်တဲ့သဘောဒါယုတ်သဘောတတ္တဒါနံသဘောတတ္တဒီလိုမှန်တိုင်းသိလားမှန်တိုင်းသိလားတရင်ကဝိဇ္ဇာကိန်းတော့ဗျာယုတ်သဘောကနံသဘောကသိလားဝိဇ္ဇာကိန်းလာရင်သူ့နောက်ကဒီပေါ်မှာလိုချင်မှုဆွဲလမ်းမှုစေတဏှာဥပါဒနဲ့ကိန်းလာတော့ဗျာခိုက်တာငြိမ့်လာတော့တဏှာဥပါဒကိန်းလာရင် သင်္ခါရနဲ့ကာမဘဝလည်းဆက်မလုံးဖြစ်တော့ဘူးပေါ့ဗျာကာမဘဝမဖြစ်နောက်ကဒီဝိညာဉ်ဆိုတဲ့ဒီကြိုတရားဘာပါလည်းမဖြစ်တော့ဘူးသူအဲ့လိုလေးတွေဆက်တိုက်ဆက်တိုက်သွားတော့အဲ့တော့ဝိညာဉ်ဆိုတဲ့ကြိုတရား၅ပါးကင်းလာရင်နောက်ကပစ္စုပန်ပစ္စုပန်အကျိုးတရား၅ပါးကင်းလာပစ္စုပန်အကြောင်းတရားလည်းမလုံးဖြစ်တော့ဘူးပစ္စုပန်အကြောင်းတရား၅ပါးကင်းလာရင် ဒီနာဂကြိုးတရားတွေလည်းမဖြစ်တော့ဘူးဗျာစာတိစရာမရဏတွေမဖြစ်တော့ဘူးဒီလိုပြောတာပါအဲ့တော့ဘုန်းကြီးတို့အဲ့ဒီကျင့်ကြီးတွေကိုလည်းပြောအောင်ပါပါဒီထဲမှာဘုန်းကြီးဗာပြောခြင်းလဲဆိုတော့ဒီပရိစ္ဆသမုပ္ပတ်တရားတော်မှာကနည်းနည်းချင်း၄ပါးနဲ့ပြည့်စုံသလိုပြီးတော့နီး၄ပါးနဲ့လည်းပြည့်စုံတယ်ဒါလေးလည်းနားလည်ဖို့လိုပါတယ်နီး၄ပါးဆိုဧကတ္တနီးနာနတ္တနီးပေါ့ပြီးတော့ကအဗျာပါဒနီး ပြီးတော့အေဝံဓမ္မတာနီဆိုပြီးတော့ဘုန်းကြီးတို့နီလေးပါသိဖို့လိုပါတယ်နီလေးပါသိအောင်လဲလေ့လာထားဧကတနီကိုပဲပထမဆုံးစပြောမှာပေါ့ဧကတနီဆိုဒီခဏအစဉ်ဆက်မပြတ်တစ္ဆတ်ဖြစ်နေတယ်လို့သိရတဲ့နီကိုဘုန်းကြီးတို့ဧကတနီလို့ခေါ်ပါတယ် နော်အဝိဇ္ဇာကြောင့်သင်္ခါရဒီမှကြည့်လိုက်ပေါ့နော်ဘုန်းကြီးတို့ဝိဇ္ဇာပြတာသင်္ခါရဝိဇ္ဇာကြောင့်သင်္ခါရပြတာသင်္ခါရပြကြောင့်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်သင်္ခါရသင်္ခါရကြောင့်ဝိညာဉ်ဖြစ်တာဘောဟာသိဖြစ်တယ်စသဖြင့်နော်အကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးဒီလိုပေါ့အဲ့ဒီလိုဖြစ်နေတာဖြစ်နေတာကဒီဖြစ်နေတာကဒီအကြောင်းကျိုးဖြစ်နေတဲ့နေရာမှာပုဂ္ဂိုလ်ကတယောက်နော်အကြောင်းဖြစ်နေတဲ့ပုဂ္ဂိုလ်ကတယောက်အကျိုးဖြစ်နေတဲ့ပုဂ္ဂိုလ်တယောက်မဟုတ်ဘူးဒီတယောက်တည်းပဲ ဘုန်းကြီးတဏ္ဍာမှာလည်းဒီအကြောင်းကျိုးတွေဖြစ်နေပါဒီဒီဒီဟာပဲဘယ်သူတဏ္ဍာမှာဒါတွေပဲအကြောင်းကျိုးအကြောင်းဒီပုဂ္ဂိုလ်တယောက်ရဲ့တဏ္ဍာမှာအကြောင်းဖြစ်လိုက်ကျိုးဖြစ်လိုက်အကြောင်းဒါဝိဇ္ဇာကြောင့်သင်္ခါရဖြစ်မယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်မယ်ဒီအကြောင်းကျိုးအကြောင်းကျိုးတွေဖြစ်နေတာကခုနကတဦးတယောက်တည်းပဲကွဲပြားမှုမရှိဘူးမျိုးစေ့မှာအပင်ပေါက်တယ်လို့အညောက်ထွက်ပြီးသစ်ပင်ကြီးဖြစ်ရောက်တယ်လို့ဒီခန္ဓာအစဉ်ဆက်မပြတ်ဖြစ်နေတာပဲ ဝိဇ္ဇာဖြစ်တာလည်းဒီပုဂ္ဂိုလ်ပဲသင်္ခါရဖြစ်တာလည်းဒီပုဂ္ဂိုလ်ပဲသင်္ခါရကနေပြုလို့ဒီပုဂ္ဂိုလ်ပဲနောက်ဘဝပရိသန်နေနေတာလည်းဒီပုဂ္ဂိုလ်ပဲအဲ့လိုဖြစ်တာဥမာရှင်ဒေဝရမကောင်းတဲ့ဟိုလားတန်ခါသင်ခွဲတဲ့အတွက်ဖရာကိုသွေးတက်တောင်ဖြူတဲ့အတွက်ဝိစီငရေကြဇာတတမင်းဟာသူ့အဖေကိုတတ်တဲ့ကံကြောင့်မို့လောဟကုံငရေကြနာရဝိန်တထေးရဒုဝိသေယနတ်ပြည်ဖြစ်တဲ့ဝိသကအကြောင်းမှာဟာ နေမာရတိတွေနတ်ပြည်ဖြစ်တယ်ဒါတွေကပြောတာဧကထပဲတယောက်တည်းပြောတာနော်ဘဝချားနေပြီမလို့နော်ဥမာရှင်ဒေဝရလူဘတော်ရှင်ဒေဝရလေးနောက်ငရဲကြသွားတဲ့ခါကျရှင်ဒေဝရဒီပုဂ္ဂိုလ်ကြီးတခါလဲကြသွားတာမဟုတ်ဘူးဒီဘက်ဘဝယုံနာချုပ်ပြက်ပြီးနောက်တာယုံနာအစ်ဖြစ်တာတစ္ဆတ်တဲ့သဘောမျိုးလိုအကြောင်းကျိုးဆက်ဆက်ဖြစ်နေတာတစ္ဆတ်တဲ့သဘောမျိုးလိုဖြစ်တာဒီခန္ဓာကိုယ်ကြီးတည်းရရောက်သွားမှာ ဥပမာခုနကနာရဝင်းကျောင်းတကတတိယတိုးတိရနတ်ပြည်ရောက်သွားဟာကျောင်းတကတတိယဓာတ်ရည်ကြီးနတ်ပြည်ရောက်သွားတာမဟုတ်ဘူးကျောင်းကျိုးဆက်ဆက်တဲ့သဘောမျိုးနဲ့ဒါကိုတင်စားပြောတာပေါ့ဘဝချားနေမယ်ကျောင်းကျိုးကတစ်ဆက်တဲ့တသနာနဲ့မှဖြစ်တယ်လေတယောက်တည်းပဲလို့ဧကတနီတိုင်မှန်တိုင်းသိလို့ရှင်တဲ့ဥစေတာဒိဋ္ဌိဟောဒီဘဝဒီဟာပဲပြတ်တယ်ရှေးဘဝနဲ့ဘာမှမဆိုင်ဘူးဒီဥစေတာဒိဋ္ဌိလည်းကဲနေတယ် ဟောဒါတွေကအမြဲမပြတ်ဒီအတ္တကဝိညာဉ်ကောင်းတွေကပဲပြောင်းသွားတယ်ဆိုတော့သတ္တရာဒိဋ္ဌိလည်းကင်းပါတယ်ဒါပြောတာပေါ့ဗျာဒါဧကတ္တနီကိုပြောတယ်နော်ဧကတ္တနီနာနတ္တနီနာတ္တနီဟို6နိုင်ထုတ်တိုင်းဒီနေ့ဒီလောက်နဲ့တောင်းလို့နော်ဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဟုတ်ပါဗျာ